ဟောမယ်ပထမပုဂ္ဂိုလ်၄ယောက်အဲ့ဒီပုဂ္ဂိုလ်၄ယောက်နဲ့ပတ်သက်ပြီးတော့မှတ်ချက်20ထွက်လာပြီအခုမြတ်စွာဘုရားကအဲ့ဒီမှတ်ချက်တွေကိုတစ်ခုစီတကစစ်ဆေးပြီးတော့ဘယ်ဟာတော့ငါခွင့်ပြုတယ်ခွင့်ပြုတယ်ဆိုတာလက်ခံနိုင်တယ်ပေါ့ဘယ်ဟာကတော့ပဲလက်မခံနိုင်ဘူးမှားတယ်ဆိုတော့တစ်ခုချင်းပြောလိုက်မယ်အခုရိပ်မိနေပါပြီဟုတ်တယ်မလားမြတ်စွာဘုရားချိန်မဲ့အဖြစ်အားလုံးရိပ်မိနေပြီမဟုတ်လား gain ပထမပုဂ္ဂိုလ်နဲ့ပတ်သက်တဲ့ပထမမှတ်ချက်ပြောတာနော် ဒုစရိုက်ပြုပြီးတော့အပေကြတဲ့လူကိုကြည့်ပြီးတော့မှတ်ချက်ကဘယ်လိုချထားတော့ကုအကုသိုလ်ဆိုတာရှိတယ်အကုသိုလ်ရဲ့အကျိုးဆိုတာရှိတယ်အဲ့ဒါမြတ်စွာဘုရားလက်ခံမလားလက်မခံဘူးလားလက်ခံတယ်နော်ဒါမြတ်စွာဘုရားတော့ခွင့်ပြုတယ်လို့သုံးတာပေါ့ငါခွင့်ပြုတယ်ဆိုတော့ခေတ်စကားနဲ့ဆိုလက်ခံတယ်ပေါ့ကံဒုတိယတစ်ခုကဟိုလူကပြောတယ်ဒါသူကိုယ်တိုင်မြင်ခဲ့တာပါလို့ပြောတယ်အဲ့ဒါကိုလက်ခံမလားလက်မခံဘူးလားဟမ် အာလက်ခံရမှာပေါ့ဒါသူကိုယ်တိုင်မြင်တာသူပြောတာဒါတော့ကိုကဘာမှညင်းလို့မရအောင်သူကဒီအပိညာဉ်ရပြီးတော့ပြောထားတာပေါ့နော်ဒါကတော့မြတ်စွာဘုရားပဲဖြစ်ဖြစ်ဘယ်သူကဖြစ်ဖြစ်ဒါကတော့လက်ခံရမယ်သူကိုယ်တိုင်မြင်တာအမှန်ပဲသူမြင်တာအမှန်နဲ့ဒါပေမဲ့သူ့မှတ်ချက်ကမှားခြင်းမှားတယ်ဟုတ်ကလားဟိုဟိုအဖြစ်ရတစ်ခုကိုမြင်မြင်တာတော့မြင်ကြမှာပဲသူမြင်ကိုမြင်တာပဲအဲ့ဒီဟာကို interpret လုပ်တဲ့ခါကျတော့အမှားလုပ်တယ်လို့ရှိမယ်အမှန်လုပ်တယ်လို့ရှိမယ်အဲ့အဲ့တော့ဒါကိုမြတ်စွာဘုရားခွင့်ပြုတယ်နံပါတ်3နော်ပါဏာတိအဲ အကုသိုလ်ဒုစရိုက်ပြုတဲ့လူတိုင်းအပယ်ကြတယ်လက်မခံဘူးနော်ဘာလို့ဆိုအကုသိုလ်ဒုစရိုက်ပြုပြီမဲ့လို့နတ်ပြည်ရောက်ချင်းလည်းရောက်နိုင်သေးတာကိုအဲ့တော့ဒါလက်မခံဘူးလေးနဲ့ငါလေးဒါရဒီလိုတိမှလာမှန်တယ်တခြားနည်းနဲ့သိရင်မှားတယ်ဒါလည်းမခံဘူးဒါမှငါဒါရငါငါကိုယ်တိုင်မြင်ထားတာဒါသာမှန်တယ်တခြားမှားတယ်ဒါလည်းလည်းမခံဘူးနော်အဲ့ဒါလည်းသိရေးကြည့်တယ်နော် ခုခေတ်လူတွေသိပြောလို့ရှိတယ်အာတို့ကကိုယ်တိုင်ကိုတွေ့မှယုံနေဆိုတာဟုတ်တယ်မလားကိုယ်တိုင်မြင်မှကိုယ်တိုင်တွေ့မှယုံနေဟမ်ဒါပေမဲ့လို့မဟုတ်ဘူးကိုတွေ့တကယ်ကိုတွေ့မဟုတ်ဘဲနဲ့ယုံရတယ်လည်းအများကြီးရှိတယ်ဒါဟိုပါဠိလိုခေါ်တော့ပရပစ္စယလို့ခေါ်တယ်တခြားပုဂ္ဂိုလ်ပေါ်ကိုကယုံကြည်မှုရှိတော့အဲ့ဒီပုဂ္ဂိုလ်ပြောတာကိုကဒါလည်းဟုတ်မှာပဲဆိုပြီးတော့ယုံကြည်ရတာလေဒါဗုဒ္ဓဘာသာမှာလည်းရှိတာပဲဟာဟိုဗုဒ္ဓဘာသာ ဘုန်းကြီးတို့ဘုရားဘာသာတွေကဟိုကြွားတတ်တယ်ဟုတ်တယ်မလားအဲတို့ဘုရားဘာသာမှာက blind faith မရှိဘူးကွာလက်တွေမှာယုံနေပါတယ်ဆိုပေမဲ့လို့တကယ်တကယ်ကျတော့ဟိုတချို့ဟာတွေကဘုရားဟောတာလို့ယုံရတာတွေလည်းအများကြီးရှိတယ်ဒါကိုယ်တိုင်ဟိုမလုံနိုင်ခင်လေကိုယ်တိုင်မမြင်နိုင်ခင်မှာဘုရားလိုပုဂ္ဂိုလ်မျိုးဟောထားတာကိုဘုရားပေါ်မှာယုံကြည်ပြီးတော့ကိုယ်ကဒါကိုလက်ခံရတာတွေရှိတယ်ဆိုတော့အခုတို့ခင်မှာလည်းပဲ လောကပညာနဲ့ပတ်သက်ပြီးတော့အခုဒီအခုထိုင်နေတဲ့လူတွေလောကပညာကြောင့်နားလည်တဲ့လူတွေအများကြီးပဲမဟုတ်လား။ဘာဖြစ်ဘာလုပ်တယ်ညာတယ်ဒါသိတယ်မဟုတ်လား။ဒါမှမဟုတ်အခုဒီလူတွေသိထားတာကတကယ်တကယ်သိထားတာလား။ကိုယ်ကိုယ်နဲ့လက်ထက်ဝင်စမ်းပြီးတော့သိထားတာလား။သူများရေးထားတာသူများပြောတော့ထားတော့အဲ့ဒီရေးတဲ့ပုံကိုယ်ဒီပုံမှာကိုယ်ကယုံကြည်မှုရှိတယ်။ဟောဒီလူသူတို့ဟာကိုယ်တိုင်ကိုယ်ကျစမ်းတက်ပြီးတော့ရေးထားတာသူတို့ကလိန်ညာပြီးတော့ရေးမှလည်းမဟုတ်ဘူးဆိုတော့သူတို့ပေါ်စိတ်ချပြီးတော့ဒါတွေကဒီအတိုင်းပဲပြောနေကြတယ်။ဟုတ်တယ်မဟုတ်လား။ အဲ့ဒီလိုပဲဦးဇင်းတို့ဗုဒ္ဓဘာသာမှာလည်းပဲအေးအာမြတ်စွာဘုရားဟောထားတာဆိုပြီးတော့မြတ်စွာဘုရားပေါ်မှာစိတ်ချယုံကြည်ပြီးတော့လက်ခံရတာတွေလည်းပဲရှိတယ်ဒါကိုယ်တိုင်မမြင်သေးခင်ဒီလိုပဲလက်ခံရမှာအာအကျင့်တနေ့မှာဒီလူတွေလက်ဖြတ်သွားပြီးတော့ကိုယ်တိုင်စမ်းသပ်ဆိုင်ပြီးကိုယ်တိုင်မြင်ပြီးဆိုတော့ဒါသူတို့ကိုကိုကိုယ်တိုင်သိဖြစ်တာပဲအဲ့ဒီကြတော့အဲ့လောက်ထိအောင်သိရင်တော့ဒါအကောင်းဆုံးပဲအေးအဲ့ဒါကြောင့်မို့ စကားအပြောမမှားဖို့အရေးကြီးတယ်လို့ဒါဒါကောသတိပေးချင်တာတော့တခါမိမတယောက်ကအဲ့လိုပဲသူဇွတ်ပြောနေခါလက်တွေ့မှယုံမှာကိုတွေ့မှယုံမယ်ကိုပြောတယ်မဟုတ်ဘူးကိုတွေ့မဟုတ်လည်းပဲဟိုလက်ခံတာဒါတွေကြီးတယ်ဒါမရဘူးသူကဇွတ်လာဒီမိမတင်တာပဲအဲ့ဒါကသူ့မေးတယ်နင်းဗမာပြည်ရောက်ဘူးလားရောက်ဘူးလေဟဲ့ဗမာပြည်ရှိတယ်ဆိုတော့နင်းယုံလားဆိုတော့ အခါပေးလူတွေကဟာကနေပြစ်သွားတယ်ကိုယ်တိုင်ဒါမို့တကားပြောမလိုဘူးဟုတ်တယ်မလားကိုယ်တိုင်မှယုံမယ်ဆိုတာခုနလိုပဲတချို့ဟာကြလို့လည်းပဲဟိုဒီတခြားပုဂ္ဂိုလ်ကိုယုံကြည်စိတ်ချတဲ့ကြီးညိုတဲ့စိတ်နဲ့ပဲဒါယုံရတာတွေရှိတယ်ဆိုတော့နောက်ဘဝနောက်ဘဝဘုရားဘာသာအလုံးယုံရတယ်မဟုတ်လားဒါကဘုရားဟောထားတဲ့အနေနဲ့ယုံတာပဲကိုကိုယ်တိုင်မြင်တာမဟုတ်ဘူး ကိုယ်ကိုယ်တိုင်ပင်ညင်ကြပြီးတော့ဒီပုဂ္ဂိုလ်ကခုနဒီထက်ကပင်ညင်ရတဲ့ပုဂ္ဂိုလ်လို့ဒီဘဝအသေးပြီးဘဝရောက်တဲ့မြင်တာမဟုတ်ဘူးသို့တော်မြတ်စွာဘုရားဟောထားတဲ့ဒီတိုင်းဆိုတော့ဒါကိုဟိုစိတ်ချယုံကြည်ပြီးတော့တော့ဒါဟုတ်မှာပဲဆိုတော့ယုံကြည်ပြီးတော့အခုပြောနေကြတာဟုတ်တယ်မလားတကယ်တကယ် scientifically proof လို့စမ်းဆိုရင်နောက်ဘဝဘယ်လိုမှပြောလို့မရဘူးအဲဒီမှာလည်းဒီလူကခါလဲဣဒမေဝသစ္စာမောဟပညာပါဠိလို့နော်ဒါသာမှန်လဲကွာတခြားမှားတယ်ဘာငါကိုယ်တိုင်မြင်ထားတာဒါငါကိုယ်တိုင်တွေ့ထားတာအဲကိုယ်တိုင်မြင်ကိုယ်တိုင်တွေ့ပြီမယ်လို့ ကိုယ်တိုင်တွေ့မြင်တာကတော့မှတစ်ဖက်ကတီစီးဟုတ်တယ်မအဲ့ဒါကတော့မှန်တာဟုတ်တယ်ဒါပေမဲ့လို့အဲ့ဒီဟာကိုသူ interpret လုပ်တဲ့ခါကျတော့သူလည်းမှားရင်မှားပါအဲကောင်းပြီဒါပထမ၅ခုဟိုပထမတယောက်ပေါ်မှာအမြင်၅မျိုးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဝေဖန်ကျဲနော်ခွဲခြားပြီးတော့မြတ်စွာဘုရားဟောတော်မူတယ်အဲ့တော့ဘာတော့အဲပထမမှတ်ချက်မြတ်စွာဘုရားလက်ခံလားမခံဘူးလားအကုသိုလ်ဆိုတာရှိတယ်အကုသိုလ်ရဲ့အကျိုးဆိုတာရှိတယ်ဆိုတာ လက်ခံတယ်ဒုတိယဟာ तू ဒီလိုမြင်ပါတယ်ဆိုတာလက်ခံလားလက်ခံတယ်တတိယသူ့ရဲ့မှတ်ချက်နော်ဒီဒီဒီဒုစရိုက်လုပ်တဲ့လူမှန်သမျှအပေကြတယ်ဆိုတာကြတော့လက်မခံဘူးဒီလိုမြင်မှမှန်တယ်ဒါလည်းလက်မခံဘူးအခုငါမြင်ထားတာသာမှန်တယ်တခြားမှားတယ်ဒါပေမဲ့အဲ့ဒါလည်းလက်မခံဘူးအဲကဲဒုတိယသွားကြတော့ဒုတိယကပါတော့ဒုတိယပြုပြီးတော့နတ်ပြည်ရောက်တာ နော်အဲ့တော့သူ့ရဲ့ပထမမှတ်ချက်ကဘာတော့အကုသိုလ်ဆိုတာလောကမှာမရှိဘူးဟဲ့နော်အကုသိုလ်အကျိုးဆိုတာလည်းမရှိဘူးလို့ယူဆတယ်ဒါလက်ခံမလားမခံဘူးလားမခံဘူးငါဒီကောင်ကိုယ်တိုင်မြင်တာဒါတော့လက်ခံမယ်ဒါသူကသူမြင်တာဟုတ်ကဲနောက်တတိယကောဒုတိယလုတ်တဲ့လူတိုင်းနော်အလုံးသော လူတွေငတ်ပြေရောက်တယ်လက်မခံဘူးတဲ့ဟုတ်ပါလား ဒီလိုမြင်မှမှန်တယ်ဓမ္မကံဘုရားညံတော်ပြီးနေကြဟမ်အဲ့ဒါပါဓာရမှန်တယ်တခြားငါမြင်တဲ့ဟာမှန်တယ်တခြားအမှားတယ်ဓမ္မကံဘူးအဲဟုတ်ပြီအမှားဒီဒီဒီတော့ကစကားပြောနိဗ္ဗာန်တင်ပေးတာတော့စကားပြောရင်မင်းတို့တိတိကျကျဟုတ်လားအကွက်အကွက်စီအောင်ပြော ဒီမှာတိတိကျကျအကွက်စီကောင်မပြောရင်လွဲသွားနိုင်တယ်ဆိုတာဒါတိတ်တိတ်ဟနေကြတယ်ဒီမှာကိုမြင်တာလေးတင်ကြည့်ပြီးတော့ဒါလေးနဲ့တင်တခါလဲ conclusion မချလိုက်ရအောင်ကောင်းပြီအခုအဲ့ဒါဘယ်လောက်တော့ဓမ္မနှစ်နော်ဒုတိယတတိယအခုတတိယရောက်ပြီကောင်းပြီတတိယလူကပါတော့ဒုစရိုက်မှရှောင်းတယ်နတ်ပြည်ရောက်တယ်ကောင်းပြီကဲသူ့ရဲ့မှတ်ချက်ပထမမှတ်ချက်ကပါတော့ ကောင်းမှုရှိတယ်သူစရိုက်ရဲ့အကျိုးရှိတယ်လက်ခံလားလက်ခံတယ်ဟုတ်ပြီဒုတိယဟာငါကိုယ်တိုင်မြင်တယ်လို့ပြောတယ်လက်ခံပြီတတိယဟာဒုစရိုက်ရှောင်တဲ့လူတိုင်းနတ်ပြည်ရောက်တယ်လက်မခံဘူးတဲ့နော်သတုဒ္ဓဟာဒီလိုမြင်မှမှန်တယ်ဒီလိုသိမှမှန်တယ်လက်မခံဘူးငါခုမြင်ထားတာဒါအမှန်လက်မခံဘူးဟာတဲ့ဟုတ်တယ် ကိုင်းသတုထပုဂ္ဂိုလ်ဒုစရိုက်ရှောင်ပြီးတော့အပယ်ကြအပယ်ကြကွာကြဟမ်ကိုင်း तू ကဘယ်လိုဘယ်လိုကောက်ချက်ချလိုက်တော့ကောင်းမှုကုသိုလ်ဆိုတာမရှိဘူးနော်ကောင်းမှုကုသိုလ်ရဲ့တုံမှုဒုစရိုက်ရဲ့အကျိုးဆိုတာမရှိဘူးလက်မခံဘူးပေါ့နော်လောကမှာကောင်းမှုဆိုတာရှိတယ်မကောင်းမှုဆိုတာရှိတယ်နော်ဟုတ်ပြီဒါလက်မခံဘူးဟာဒီဒီလူဒီလူကိုငါကိုယ်တိုင်မြင်လိုက်တာမြင်တာလို့ပြောတယ်လက်ခံရမယ်အဲ ဒုစရိုက်မှာရှောင်တဲ့လူတိုင်းအပေကြတယ်ဒါတော့လုံးဝလက်မခံနိုင်ဘူးနော်ဟုတ်ပြီပြီးတော့ကိုဒီလိုအတိမမှန်တယ်လက်မခံဘူးပြီးတော့ဗါတော့ငါအခုလိုငါငါကိုယ်တိုင်မြင်ထားတာဒါအမှန်နော်တခြားအမှားတယ်ဆိုလက်မခံဘူး gain လေးခုပြီးသွားပြန်ပြီနော်မြတ်စွာဘုရားမြတ်စွာဘုရားအမှန်တော့အဲ့ဒါကအဲ့ဒါကလည်းဝိပါဏမဟုတ်သေးဘူးတဲ့နော်အမှန်ကတော့ဟို ဟိုဒေဝတက္ခုညာနဲ့မှတ်ချက်ချတဲ့လူကိုစစ်ဆေးတာပဲရှိသေးတယ်ဟုတ်လားအခုကြမှာမြတ်စွာဘုရားကခွဲခြားဝေဖန်ပြီးတော့ဟောမယ်တဲ့ကောင်းပြီအဲ့တော့ပထမပုဂ္ဂိုလ်ရှိပြန်သွားကြဘာတော့ဒုစရိုက်ပြုတယ်အပေကြတယ်သူဒုစရိုက်ပြုပြီးတော့အပေကြတာဟာဘာကြောင့်လဲနော်ဆိုတော့ ပထမအဲ့ဒီဒိဗ္ဗစက္ခုနဲ့ပုဒိဗ္ဗစက္ခုရတဲ့ပုဂ္ဂိုလ်ကကြည့်လို့ကြည့်တဲ့ခိုက်တံမှာ तू ဒုစရိုက်ပြုတ်လေပြုတ်ပြုတ်နေတာကို तू မြင်တယ်ပေါ့မြင်တယ်မြင်တယ်ဟုတ်လားဟုတ်ပြီအဲ့ဒီတော့ကိုမြတ်စွာဘုရားဒီမှာဟောတာကအဲ့ဒီ तू ပြုတ်တဲ့ကံကိုမပြုတ်ခင်ရှေးတုန်းကလည်းပဲတဲ့ तू ကအကုတုကံကိုပြုတ်ခဲ့လိမ့်မယ်ပြုတ်နိုင်တယ်ပေါ့အဲ့ဒီ तू မြင်တဲ့ကံပြုတ်ပြီးတဲ့နောက်မှာလည်းပဲဒီအကုတုပြုတ်တာရှိနိုင်တယ် သို့မဟုတ်လဲသေကံကြီးအခါမှာတဲ့အဲ့ဒီပုဂ္ဂိုလ်ဟာအယူမှားယူပြီးတော့သေသေသွားနိုင်တယ်နော်အဲ့ဒီဒုစရိုက်မှုကိုပြုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီပြုတဲ့ပုဂ္ဂိုလ်ရဲ့ကံဟာဒီဘဝမှာတော့လကောင်းဒုတိယဘဝမှာတော့လကောင်းဟိုဘက်တတိယဘဝကစပြီးတော့ နိဗ္ဗာန်ရတဲ့ဘဝတိုင်အောင်တော့လခေါင်းအကျိုးပေးလိမ့်မယ်အဲ့ဒီထဲကတစ်ခုခုကြောင့်ဒီလူဟာအာဂုတုပြုတဲ့လူဟာအပယ်ကိုကြသူအခုဒီဒေဝစကုနဲ့ဒေဝစကုပုဂ္ဂိုလ်မြင်တဲ့အာဂုတုကြောင့်လည်းပဲအပယ်ကြနိုင်တယ်အဲ့ဒီသူမြင်တဲ့အကုသိုလ်မဟုတ်ဘဲနဲ့အဲ့ဒီအဲ့ဒီအကုသိုလ်မတိုင်ခင်ကလှုပ်ထားတဲ့အကုသိုလ်ကြောင့်လည်းပဲအပယ်ကြနိုင်တယ်အဲ့ဒီအကုသိုလ်ရဲ့နောက်မှပြုတဲ့အကုသိုလ်ကြောင့်လည်းပဲအပယ်ကြနိုင်တယ်ဒါကြတော့ ရိုးရိုးလူမမြင်နိုင်ဘူးမြတ်စွာဘုရားသာမြင်နိုင်တယ်ဒါကအဲ့ဒီအဲ့ဒီအကုသိုလ်ရဲ့အကျိုးပေးကလည်းပဲသုံးမျိုးရှိတယ်ပေါ့နော်ဒီဘဝမှာလည်းအကျိုးပေးတဲ့အခါပေးတယ်ဒုတိယဘဝမှာအကျိုးပေးတာပေးတယ်တတိယဘဝကစပြီးတော့နိဗ္ဗာန်ရသည့်ဘဝတိုင်အောင်အကျိုးပေးတာလည်းရှိတယ်ဒါဒါကတော့တိတ်တိတ်မခရင်နေဘူးပေါ့ဟုတ်လားဒါမကောင်းတဲ့မကောင်းတာလုပ်တဲ့လူအဟိုမကောင်းတဲ့နေရာရောက်တာနော်အဲ့တော့မှတ်ထားဖို့ကတော့ဘာလဲဆိုရင်ပထမ ဒီဘိဗ္ဗစကုရတဲ့ပုဂ္ဂိုလ်မြင်တဲ့အကုသိုလ်အကုဒီမှာတော့အကုသိုလ်ပေါ့ဟုတ်လားပြီးတော့သူအဲ့ဒီအဲ့ဒီမြင်တဲ့အကုသိုလ်မတိုင်ခင်ကပြုခဲ့တဲ့အကုသိုလ်အဲ့ဒီအကုသိုလ်ရဲ့နောက်မှပြုတဲ့အကုသိုလ်တခါတေဂာနီမှာမှ ဖြစ်တဲ့အကုသိုလ်အဲ့တေဂာနီမှာမေတ္တာတေတေအယူမှားတွေပါလေပေါ့လေဖြစ်တယ်ကအဲ့ဒါတွေရှိတယ်ဒါတွေကိုခွဲခြမ်းပြီးတော့မြင်တာတော့မြတ်စွာဘုရားမှလာမြင်နိုင်တယ်တခြားပုဂ္ဂိုလ်တွေမမြင်နိုင်ဘူးပေါ့ပြီးတော့အဲ့ဒီသူပြုတဲ့ဒီဒီ ဒုစရိုက်ဟာပဏာတိပါဒစသည်ဟာအကျိုးပေးတဲ့အခါကျတော့ပါတော့ဒီဘဝမှာအကျိုးပေးတာရှိတယ်ဒုတိယဘဝမှာအကျိုးပေးတာရှိတယ်တတိယဘဝကစပြီးတော့နိဗ္ဗာန်တိုင်အောင်အကျိုးပေးတာရှိတယ်အဲအဲ့လိုဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ကိုယ်အသိဉာဏ်ဟာမြတ်စွာဘုရားပေးတဲ့အသိဉာဏ်ပေါ့လေပြေဆုံးသွားပြီပေါ့ကောင်းပြီဒုတိယပုဂ္ဂိုလ်တဲ့ ဒုစရိုက်ပြုတယ်နတ်ပြည်ရောက်တယ်အဲ့ဒီခါမှလည်းပဲအဲ့ဒီပုဂ္ဂိုလ်မြင်တဲ့ဒုစရိုက်နော်အဲ့ဒီပုဂ္ဂိုလ်သာဒိဗ္ဗစကုပုဂ္ဂိုလ်မြင်တဲ့ဒုစရိုက်ရှိတယ်အဲ့ဒီဒုစရိုက်မပြုခင်ကသူဟာကောင်းမှုကုသိုလ်ချမ်းသာတဲ့အကျိုးကိုပေးတဲ့ကောင်းမှုကုသိုလ်ပြုခဲ့တာဖြစ်နိုင်တယ်တခါဒိဗ္ဗစကုမြင်တဲ့အကုသိုလ်ပြုပြီးတဲ့နောက် ချမ်းသာတဲ့အကျိုးကိုပေးတဲ့ကံကုသိုလ်ကံကိုပြုတာဖြစ်နိုင်တယ်။သို့မဟုတ်တေခါနိအခါမှာအယူမှန်နဲ့တည်သွားတာဖြစ်နိုင်တယ်။ဟုတ်ပြီလား။ဒါဖြစ်ရင်အခုဒီမှာပါဏာတိပါဒသတိပြုတယ်နော်။ပါဏာတိပါဒသတိကိုပြုတဲ့အခါပြုတယ်တခါအဲ့ရမပြုခင်က तू ကဘာတော့ကုသိုလ်ပြုတယ်။နောက်အဲ့ဒါပြုပြီးတဲ့နောက်လည်းကုသိုလ်ပြုတယ် တခါတေဂာနိမှာလည်း तू ကတွန်းဝင်ဖြောက်နေလို့ခေါ်တာပေါ့ဟုတ်လားအယူမှန်နဲ့ပေသွားတယ်ဒါမှမဟုတ် तू နတ်ပြည်ရောက်တယ်ဒါဖြင့်ဒီဒီဒီလူဟာပါဏတိပါဒစတဲ့အကုသိုလ်တွေပြုခဲ့တဲ့ပုဂ္ဂိုလ်မဟုတ်ဘူးလားဟုတ်တယ်နော်ဒါဖြင့်အဲ့ဒီအဲ့ဒီပြုခဲ့တဲ့ကုသိုလ်အကုသိုလ်တွေအတွက်ကအကျိုးမရပါဘူးလားရမလားရပါရမှာပဲနော်ဒါကြောင့်မို့အဲ့ဒီသူပြုခဲ့တဲ့အကုသိုလ်တွေဟာဒီဘဝမှာတော်၎င်းဒုတိယဘဝမှာတော်၎င်းတတိယဘဝကဟိုဘက်မှာတော်၎င်းအကျိုးကတော့ပေးဦးမှာပဲဒါလည်းနားလည်ထားရမယ် လုံးဝလွတ်တယ်လို့မဆိုလို့ဘူးဟို immediate future ပေါ့နော် immediate second existence ဆိုအဲ့ဒီမှာတော့သူပြောတယ်ဒီမှာဆိုနတ်ပြည်ရောက်သွားမယ်မဟုတ်လားဒါပေမဲ့လို့နတ်ပြည်မှာလည်းသူကြာကြာနေရှင်မနေရမယ်နော်ပြီးတော့ဘာခေါ်လဲအဲအဲ့ဒီနတ်ပြည်ကနေကသေသွားတဲ့အခါဆုတည်တဲ့အခါကျတော့သူအကုသိုလ်ရဲ့အကျိုးကြောင့်အပင်ရဲ့အပေတွေဘာလို့ကြာသွားနေနေတာလဲ ဒါကပါတော့ဟိုပါဏိတိပါဒပြုခဲ့ပါရဲ့နဲ့နတ်ပြည်ရောက်တဲ့နတ်ပြည်ရောက်တဲ့ principle ပေါ့လေနော်အေးဒါနဲ့ပတ်သက်ပြီးတော့ဟိုဘုန်းကြီးခဏခဏပြောဦးတယ်ဟိုမုတ်ဆိုးလှုပ်လာပြီးတော့ဟလာတေကန်ကြီးမှာဟန်ကြသွားလို့နတ်ပြည်ရောက်တဲ့ဝတ္ထုလေကြားဘူးတယ်မလားနော်အေးဟုတ်တယ်အဲ့တော့ အဲ့ဒီအဲရှင်းတော့ကမုတ်ဆိုးကြီးတယောက်ရှိတယ်တဲ့သူတတလုံးဆိုတော့မုတ်ဆိုးလှုပ်လာသူသူသားတယောက်ရှိတယ်သူသားကတော့ယဟန္တာဖြစ်တယ်အဲ့ဒါသူအသက်ကြီးလာတော့မုတ်ဆိုးမလုံးနိုင်အသက်ကြီးလာတဲ့ခါကျတော့သားကဘုန်းကြီးဖို့ပေးထားတာပေါ့ဦးစင်းကြီးအနေနဲ့နေနေတယ်နေနေကနေပြီးတော့တေတေတော့မဖြစ်တဲ့ခါကျတော့သူ့မကောင်းတဲ့နမိတ်တွေချင်းလာဟာငရဲငရဲသားတွေကလိုက်တာလို့ခွေးတွေကလိုက်တာလို့ဘာလို့ပေါ့လေအဲ့လိုနမိတ်တွေချင်းလာတဲ့ခါကျတော့သူက အခါအော်တာပေါ့လေဟာကဲပေါင်းကငါတားရလို့ပေါင်းဟန်နဲ့စခင်အော်တော့မှတားလို့တဲ့ယဟန္တာသိအဲငါပြီတော့ဟိုမကောင်းတဲ့နိမိတ်တွေချင်းနေပြီဒီနိမိတ်တွေနဲ့တည်ရင်တော့ဒါပဲဧကန်ကြတော့မှာပဲဆိုပြီးတော့တူတူပဲတွေကိုပေါ့နေဦးစင်းကြီးကိုခါလဲထမ်းခေါ်သွားခိုင်းပြီးတော့စိတ်ကြီးရင်ပြင်သွားပြီးတော့တချို့လည်းပန်းနေပါလေရှာခိုင်းပြီးတော့ဒီဦးစင်းကြီးကိုပန်းနေပေးပြီးတော့ဦးစင်းကြီးဖရာပန်းလှူဒါဦးစင်းကြီးကုသိုလ်ဆိုပြီးတော့အဲ့ဒီလိုပန်းလှူခိုင်းနေတဲ့ အဲ့တော့ဟိုမိုးဆိုးလုတ်ခဲ့တာဒါလုတ်ခဲ့တာဟုတ်ဒါမလို့ဟိုဗုဒ္ဓဘာသာဆိုတော့ဖယားမြင်တဲ့ခါကျလဲကြည်ညိုစိတ်ကပေါ်တော့တာပေါ့နော်ဒါတော့ဖယားမြင်ပြီးကြည်ညိုစိတ်ပေါ်တော့ပန်းနေလှူတဲ့ခါကျတော့ကုသိုလ်တွေဖြစ်ဘူးလားအဲ့ဒီချာနော်အေးကတ်ပြီးတော့နော်တေဂန်နိကပ်ပြီးတော့ပြုတယ်ကုသိုလ်ဖြစ်တဲ့ခါကျတော့အဲ့ဒီကုသိုလ်ရဲ့အကျိုးကြောင့်သူကကောင်းတဲ့နမိတ်တွေထင်လာတယ်။နတ်သမီးတွေပါလေပေါ့လေနတ်ဗိမာန်ပရိသတ်ဘိနေသူထင်လာတယ် ထင်းလာတဲ့ခါကျမှ तू ပြောလိုက်တယ်အသာနှစ်မိတွေးနေလားနေပြီကွာ။ဟိုလည်းအသာလည်းပါတဲ့တိုင်းပြောတာကောတူပြောပါနော်အဲ့လိုပြောတယ်တဲ့အဲအဲ့ဒီလိုပြောရင်ဆိုတော့အဲ့လိုလည်းသေးသွားတယ်ပေါ့လေအဲသေးသွားတဲ့ခါကျလည်း तू နက်ပြေရောက်သွားအဲနက်ပြေရောက်တဲ့ခါကျတော့ဒါကလည်းရဟန္တာမို့တော်တာပေါ့လေဟုတ်လားနတ်ပြည်ရောက်တာတော့ဟုတ်ပြီဒါမှမဟုတ်တိတ်ကြာရှိခံမမဟုတ်ဘူးဆိုတာဒါကသိတယ် ဘာလို့လဲဒီကုသိုလ်လေးကနည်းနည်းလေးပဲအခုဒီကနေ့ဒီမှာကပြူတာဟုတ်လားသူတပေါ်တပေါ်လောက်လောက်တာကတာတတ်တော်ကြီးတတ်လာကြတာဆိုသူကနတ်တွေလိုက်ပြီးတရားဟောပြန်တာပေါ့တရားဟောတော့မှတောတာပန်ဖြစ်သွားအဲတောတာပန်ဖြစ်သွားတော့အပေလမ်းပိတ်သွားပြီအဲကျမှဟိုပြန်လူပြီးပြန်ဆင်းလာဒါဟာဟိုတသက်လုံးတသက်လုံးပြောကြပါစို့မကောင်းတာလှုပ်လာပြီးတော့ဒီကနေ့လေးမှာကပ်ပြီးတော့ကောင်းတာလှုပ်တဲ့အတွက်ကြောင့်အသေးဖြောင်းတယ်ပေါ့တွင်းဝင်ဖြောင်းသွားပြီးတော့ဒုတိယဘဝမှာ နတ်ပြည်ရောက်သွားတာပေါ့အဲအဲ့ဒီနတ်ပြည်ရောက်ပြီးတော့သူသတိတရားရလို့နတ်ပြည်မှာတရားတို့ဘာလို့အားထုတ်မယ်သို့မဟုတ်ဆိုတော့ဘုရားလောင်းတို့ဘာလို့နတ်သားတွေရှိလို့တရားနာရမယ်ဗာမယ်ဆိုရင်လည်းပဲသူအဲ့ဒီမှာပဲကြိုတရားရသွားနေတာပဲနော်ဒါကံရဲ့ကံရဲ့ဆန်းကျင်ပုံတွေပေါ့လေနော်ဒါမှမဟုတ်လူတယောက်ကိုဆုံးဖြတ်ဖို့မလွယ်ဘူးဟုတ်လားတစ်တလုံးမကောင်းတာလုပ်နေပြီလေဒီကောင် အပယ်အပယ်ကြမကောင်မလို့တခါလဲယတိပြတော့ခုနဟိုတစ်ချက်လို့ပြောလို့မရဘူးမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားဆွေမျိုးတွေကတရဏာနိဆိုတော့ဥပဒကဆိုရှိတယ်မဟုတ်လားအရက်သိတောက်အမြဲတမ်းအမြဲတမ်းအရက်တောက်တာအဲ့ဒီအရက်တောက်ပြီးတော့သူတေသွားတယ်ပါတေသွားတော့မြတ်စွာဘုရားလျှောက်တယ်ပဲတရဏာနိဆိုလူတစ်သက်လုံးအရက်တောက်တယ်လူလေတေရင်ဘယ်များရောက်ပါလိမ့်မလဲမြတ်စွာဘုရားသွားပြီးတော့ဟာ तू ကတောတာပန်ပြည့်ပြီးတော့ဒါလည်း နတ်ပြည်ရောက်ဟာနော်တေကန်နီးမှာ तू ကတတိတရားရသွားပြီးတော့အမြင်မှန်ရသွားတာပေါ့အဲ့ဒါ तू တရားတရားအားထုတ်ပါလိမ့်မယ်အဲ့ဒါကြောင့်သောတာပန်ဖြစ်ပြီးတော့တည်သွားရတာတဲ့သောတာပန်ဖြစ်ပြီးတော့တည်သွားတော့ तू အပယ်မကြတော့ဘူးပေါ့အဲ့လိုဟာမျိုးလေးတွေရှိနေတယ်ဒါကတော့ဟိုအကုသိုလ်တွေကအကုသိုလ်ကာယအဟောတိကံဖြစ်သွားတာပေါ့ ဟုတ်တယ်တော့နေအောင်အဲ့ဒါနေခဏနေအောင်အဲ့ဒါအဲ့ဒါခုနလိုပဲတစ်ချက်တည်းပြောလို့မရသေးဘူးအဲ့ဒီလိုဟိုမြတ်စွာဘုရားရဲ့တရားတွေပါလေသူကဘုရားဆိုမျိုးကိုတရားတွေပါလေနာထားတော့တိတော့သိနေမှာပဲဒါဟိုတောက်တာလားတောက်တာဟုတ်အဲ့တော့တေကန်ကြီးကြတော့သူအတ္တိတရားရပြီးတော့အရက်တွေပါလေဖြတ်မှာပေါ့လေကပ်ပြီးတော့လှုပ်လေရတာပဲကောဟုတ်လားဟိုအဝေးကြီးကလှုပ်မှာမဟုတ်ဘူးဟိုစိတ်ဆိုတာစိတ်ဆိုပြောင်းကျင်ရလဲခဏလေးပဲဟုတ်လား အခုမကောင်းတဲ့စိတ်တစ်ချက်ထားတဲ့ခလုတ်ကလေးနှိမ့်တဲ့လူပဲကောင်းတဲ့စိတ်ဖြစ်သွားတာဟာငါမလုပ်တော့ပါဘူးနော်ငါနောက်ရှောင်တော့မှရှောင်မာတော့မယ်ဆိုတာပြီးသွားတာပဲဟုတ်လားအဲ့ဒီလိုဖြစ်ပါလိမ့်မယ်အဲ့လိုရှောင်ပြီးတော့တရားတွေဘာတွေနှလုံးသွင်းမယ်ဆိုတော့အဲ့မှာတောတာပန်ကိုဖြစ်သွားတယ်ဒါဒါရှိတယ်သို့တော့အဲ့ဒီဝတ္ထုကတော်တော်ခက်တယ်အာပြည့်ပြည့်စုံစုံမပြောရင်အရက်တော့ကိစ္စမရှိဘူးကဟုတ်လားအပင်မကြနိုင်အောင်တောတာပန်တော့ဖြစ်သေးတယ်နဲ့အဲ့ဒါကလည်းမတော်ရရဖြစ်တတ်တယ်ခုန အကုသိုလ်အဟောတိကဖြစ်မဖြစ်ကဟိုကံကအကျိုးပေးတဲ့အခါမှာပဋိသင်္ဍီကျိုးရယ်ဘုဒ္ဓီကျိုးရယ်လို့နှစ်မျိုးရှိပဋိသင်္ဍီကျိုးဆိုတာကဟိုဘဝရောက်အောင်ဒီဘဝရောက်အောင်ကျိုးပေးတာနော်ပဋိသင်္ဍီကျိုးဘုဒ္ဓီကျိုးဆိုတော့အဲ့ဒီဘဝရောက်ပြီးတဲ့နောက်သူချမ်းသာဆင်းရဲဖြစ်စေတဲ့အကျိုးဒါဘုဒ္ဓီကျိုးလို့ခေါ်တယ်အခုဘဝလူဘဝလူလာဖြစ်ကြတာဟာကုသိုလ်ကံရဲ့အကျိုးကြောင့်လူလာဖြစ်တယ်မှန်လား ဒါကုသိုလ်ကံကပဋိတန်တိကျိုးအနေနဲ့ပေးလိုက်တော့ဟောလူလာဖြစ်လူလာဖြစ်တယ်ဟိုလူလူဘဝမှာဆင်းရဲတာတွေမရှိဘူးလားနော်ဆင်းရဲတဲ့လူဖြစ်တယ်ပါတယ်ဆိုအဲ့ဒီလိုဖြစ်တာတွေကြတော့အကုသိုလ်ကံရဲ့ပိုးတိကျိုးမှာလာမိတာအဲ့လိုရှိတယ်အဲ့တော့တောတာပန်ဖြစ်သွားပြီးနောက်သူခုနှစ်ဘဝနေမယ်ပေါ့ဟာခုနှစ်ဘဝနေတော့ကိုဒီခုနှစ်ဘဝအတွင်းမှာနောက်ကလုပ်ခဲ့တဲ့အကုသိုလ်ကံရဲ့အကျိုးသူခံစားရအောင်မှာ ရဟနာဖြစ်သွားတော့မှမသိခင်ပေါ့ပြိဋိဘံမပြုခင်အကုသိုလ်ရဲ့အကျိုးကတော့လာသေးတာပါဒီပိုးတီကျိုးကတော့လာအောင်ပါဒါမှမဟုတ်အဲ့ဒီအကုသိုလ်တွေရဲ့ပဋိသန္ဓေကျိုးကတော့မရှိတော့ဘူးဘာကြောင့်လဲယဟနာဖြစ်သွားတယ်ဆိုတော့နောက်ထပ်သူ့မှာပဋိသန္ဓေမရှိလို့အဲ့တော့ပဋိသန္ဓေကျိုးပေးမဲ့အကုသိုလ်ကံတွေကတော့ဟောဒီကံဖြစ်သွားတယ်ပေါ့မပေးနိုင်တော့ဒီယဟနာဖြစ်ပြီးတော့ပြိဋိဘံပြုတော့ဒါမှမဟုတ်အဲ့ဒီယဟနာဖြစ်ပြီးတဲ့နောက်ပြိဋိဘံသံတိတိုင်အောင်ရမှာသူသူခံစားရမယ် ဟိုအကုသိုလ်ရဲ့အကျိုးရှိသေးတာပေါ့အာဖြာတာနာတာဘာတာညာတာလေဒါတွေကတော့ခံစားရတာပေါ့အဲအဲ့ဒီအကျိုးတွေကတော့ဘောဓိကံဖြစ်တယ်လို့မဆိုနိုင်ဘူးဘာလို့သူပုတ္တိယို့ဒါမှမဟုတ်အကယ်၍အဲ့ဒီအဲ့ဒီအဲ့ဒီကံတွေကအပရာပရိယဝေဒိနိယကံဆိုတာဘဝပေါင်းများစွာပြေးနိုင်ပြီမလို့ဒီမှာခုနှစ်ဘဝတည်းနဲ့ပြတ်သွားမယ်အသုံးကိုဒီတစ်ဘဝတည်းနဲ့မပြီးသွားမယ်အဲ့ဒီလိုတော့ဖြစ်တယ်ပေါ့အဲအဲ့ဒါကြောင့်မို့အင်္ဂုလိမာလာအင်္ဂုလိမာလာလည်းဒီတိုင်းပဲလေ အင်္ဂုလိမာလလည်းအကုသိုလ်တွေအများကြီးလုပ်ခဲ့တယ်ဟုတ်လားဒါပေမဲ့လို့မြတ်စွာဘုရားနဲ့တွေ့ပြီးတော့သူယဟန်ဖြစ်ပြီးတော့အာယဟန်နာနောက်ယဟန်နာဖြစ်သွားတာဟုတ်တယ်မလားအဲယဟန်နာဖြစ်သွားတဲ့အခါကျတော့ခုနပြောတဲ့အကုသိုလ်တွေကပရိသန်တွေကျိုးပေးဖို့ကမရှိတော့ဘူးသူသူကနေလွန်နေရဲအပြင်ရောက်သွားပြီသူ့နေရဲအပြင်ရောက်သွားသို့တော့ဗုဒ္ဓကျိုးအနေနဲ့သူခံစားရတယ်ရှိတယ်ဟုတ်လားဟိုလူတယောက်ကခဲနဲ့ထူလိုက်တယ်သူကောင်းမှန်တာလို့ပါလို့လေအဲ့လိုမကောင်းကျိုးခံစားရတာတွေကတော့ရှိတယ် ။မြတ်စွာဘုရားကိုတော်တိုင်လည်းပဲဝတ်တော်ကြီးဆိုင်ရှိတယ်မဟုတ်လား။ဟမ်ဘုရားဘုရားဝတ်တော်ဘယ်နှပါးရှိလဲ။ရှိတော့တော့သင်္ဃာလေးရှိတယ်ရေးထားတယ်ဝတ်တော်12ပါးဆိုပြီးတော့နော်။မြတ်စွာဘုရားလည်းခေါင်းကြိုက်တာတို့ခါကြိုက်တာတို့ပါတို့နော်။ပြီးတော့ခြေတော့ဟိုဘာခေါ်လဲသွေးစိမ့်တီတာတို့လေနော်ဒါတွေကဝတ်တီခံရတယ်။အဲအဲ့လိုအကျိုးကတော့ပုတ္တိကျိုးကတော့ခံရသေးတာပဲ။ဒါပရိဒဏ်ရဲ့ကျိုးကတော့မခံရဘူး။ဘာကြောင့်လဲ နောက်ထပ်ပြိတန်၄ခုမရှိလို့အဲအဲ့ဒီသူ့နယ်ကလွန်သွားတယ်ဆိုရင်တော့ခေါနဟိုဒီဘဝတိုင်းအကျိုးပေးမယ်အကုသိုလ်ကံနေရာမပေးတော့ဘူးဆိုတော့ဒါဟောတိကဖြစ်တာပေါ့ရှင်အင်္ဂုလိမလာပဲပြောကြတယ်ဟုတ်လားသူလူတွေအများကြီးတတ်ထားတယ်အဲ့ဒီကံနေရာတကယ်ဆိုရင်ဘဝပေါင်းများစွာသူအကျိုးပေးဖို့ပဲဒါမှမဟုတ်မပေးနိုင်တော့ဟမ်အဟောတိကံဖြစ်သွားတာပေါ့ကောင်းပြီတတိယရောက်တော့တာ တတိယကဘာလဲတော့အာဒုစရိုက်ရှောင်ရင်နတ်ပြည်ရောက်တယ်တဲ့နော်ဒါကအဲ့ဒီဒုစရိုက်ရှောင်တဲ့ကုသိုလ်အဲ့ဒီကုသိုလ်ကိုဒေဝဆက်ကုပုဂ္ဂိုလ်ကမြင်ထားတယ်နော်သူနတ်ပြည်ရောက်တာဟာအဲ့ဒီအဲ့ဒီကုသိုလ်မပြုခင်ရှေးတုန်းကကောင်းသောအကျိုးကိုပေးနိုင်တဲ့ကုသိုလ်တွေကိုပြုခဲ့တာလည်းဖြစ်နိုင်တယ်အဲ့ဒီဒိပ္ပစကုပုဂ္ဂိုလ်မြင်တဲ့ကုသိုလ်ပြုပြီးတဲ့နောက်မှာမှကုသိုလ်ပဲနော် ပြုတာဖြစ်နိုင်တယ်သေခံနည်းမှာအယူမှန်ရသွားတာဟုတ်လားဒါလည်းပဲဖြစ်နိုင်တယ်အဲ့ဒီပုဂ္ဂိုလ်ပါဏာတိပါဒမှရှောင်တယ်အာဒုတိယမှရှောင်တဲ့ကုသိုလ်ရှိတယ်အဲ့ဒီကုသိုလ်ဟာလည်းပဲဒီဘဝတော်လကောင်ဒုတိယဘဝတော်လကောင်တတိယဘဝမှာစာရေးနိဗ္ဗာန်ရသည့်ဘဝတန်အောင်လကောင်အကျိုးပေးသွားမယ်ဒါဖြစ်ရင်ဒီမှာ ၄မျိုးရှိတာပေါ့ဟုတ်လားသူကိုယ်တိုင်ပြုခဲ့တဲ့အဲကုသိုလ်နော်ဒုစရမှာရှောင်တဲ့ကုသိုလ်ဟိုသူကိုယ်တိုင်ဆိုလဲဟိုဒိဗ္ဗစကုပုဂ္ဂိုလ်မြင်တဲ့အဲဒုစရမှာရှောင်တဲ့ကုသိုလ်တစ်ခုရှိတယ်အဲ့ဒီအရင်တော့ပြုခဲ့တဲ့ကုသိုလ်ရှိတယ်အဲ့ဒီနောက်ပြုတဲ့ကုသိုလ်ရှိတယ်တေကန်ဒီမှာကပ်ပြီးတော့ကုသိုလ်ပဲပြောကြပါတော့ရှိတယ်၄မျိုးတော့ရှိတယ်ဟုတ်တယ်အဲ့ဒီ၄မျိုးတွေကတခုခုကကျိုးပေးလိုက်ရင် तू ကောင်းတဲ့နေရာရောက်တော့မှာပေါ့ ဒါကတော့ရှင်းရှင်းအတိတ်မရှုပ်လောက်နော်ဘာလို့ဆိုတော့ဒုတိယကရှောင်တယ်ပြီးတော့ကောင်းတဲ့နေရာရောက်တယ်ဆိုကောင်းတာလို့လို့ကောင်းတဲ့နေရာရောက်တာအဲအဲကောင်းတဲ့သူကောင်းတဲ့ကောင်းကောင်းတဲ့နေရာရောက်တာဟာဘာကြောင့်လဲဆိုတာကြတော့မြတ်စွာဘုရားကအမျိုးမျိုးဝေဖန်ပြတယ်အဲတော့အဲ့ဒီအဲ့ဒီဟိုဒိဗ္ဗစကုပုဂ္ဂိုလ်မြင်တဲ့ကုသိုလ်ကုသိုလ်ကြောင့်လည်းပဲရောက်နိုင်တယ်သူသူမြင်တဲ့ကုသိုလ်မှရှေးတုန်းကပြုထားတဲ့ကုသိုလ်ကြောင့်လည်းရောက်နိုင်တယ် နောက်မှပြုထားတဲ့ကုသိုလ်ကြောင့်လည်းရောက်နိုင်တယ်တေဂံကြီးမှာကပ်ပြုတဲ့ကုသိုလ်ကြောင့်လည်းရောက်နိုင်တယ်အဲ့ဒီကုသိုလ်တွေကဒီဘဝမှာတော့၎င်းဒုတိယဘဝမှာတော့၎င်းတတိယဘဝမှာဆိုင်နိဗ္ဗာန်ရတဲ့ဘဝတန်အောင်၎င်းအကျိုးပေးနိုင်တယ်ဟောနောက်ဆုံးနောက်ဆုံးပုဂ္ဂိုလ်ကပါတော့ဒုတိယရှောင်းတယ်အပေဒီကအဲ့ဒီနဲ့ရထိုင်တော့ဒုက္ခရောက်မှာဟာနော်ကောင်းပြီအဲ့ဒီခါကြတော့လည်းပဲ ဒုစရိုက်ရှောင်တာတော့ကုသိုလ်ပဲနော်ကုသိုလ်ပြုတာကိုဒီဒေဝစိတ်ကုပုဂ္ဂိုလ်ကမြင်တယ်အဲ့ဒီသူမြင်ထားတဲ့ကုသိုလ်မပြုခင်ကအဲ့ဒီပုဂ္ဂိုလ်ကအကုသိုလ်လုပ်ခဲ့ပြီလေသို့မဟုတ်သူမြင်ပြတဲ့ကုသိုလ်ရဲ့နောက်မှာအကုသိုလ်လုပ်ခဲ့ပြီလေသို့မဟုတ်ဒီကနေ့မှာအတုအကုသိုလ်အယူမဝင်သွားတာလည်းဖြစ်နေတယ်အဲအဲ့ဒါကြောင့်မို့အဲ့ဒီဟာဒီကသူ့ကိုအကျိုးပေးတဲ့အတွက်ကြောင့်မို့သူဟာအဲပါဏာတိဒုစရိုက်မှာရှောင်တော်လဲပဲနော်အပေကိုကြသွားတယ် အဲအဲ့တော့သူအပေကြတာဟာဒုစရိုက်ဒုစရိုက်မှာရှောင်ခြင်းကြောင့်အပေကြတာမဟုတ်နော်သို့တော့အဲ့ဒီကုသိုလ်မပြုခင်သုံးဖို့ပြုပြီးနောက်သုံးလို့တေခါနီးမှာပြုခဲ့တဲ့အကုသိုလ်ကြောင့်အပေကြတာအဲ့တော့ဒါဖြစ်ရင်သူသူပြုခဲ့တဲ့ဒုစရိုက်မှာရှောင်တဲ့ကုသိုလ်ဟာအလကားဖြစ်သလားမဖြစ်ဘူးနော်ဒီဘဝမှာအကျိုးပေးတဲ့ဟာရှိမယ်နောက်ဘဝဒုတိယဘဝမှာအကျိုးပေးတာရှိမယ်တတိယဘဝနေပါရတဲ့တိုင်အောင်အကျိုးပေးတာရှိမယ် ဂိုင်း၄မျိုးစုံသွားပြီတဲ့ရှင်းမလားဟမ်အဲ့တော့ကံကံအကျိုးကိုနားလည်တယ်ဆိုရင်အဲ့ဒီလိုနားလည်မှဒါတော်တော်ပြည့်ပြည့်စုံစုံနားလည်တယ်လို့ဆိုရနော်ဒုမဟုတ်လို့ကောင်းတာလုပ်ရင်ကောင်းတဲ့အကျိုးရတာပဲဒီဘုရားကုသိုလ်ပြုရင်နောက်ဘုရားနေနတ်ပြည်ရောက်တာပဲဒီဘုရားအကုသိုလ်ပြုရင်နောက်ဘုရားအပယ်ကျတာပဲလို့ဒီတိုင်းမူသေးဒုံကြီးမှတ်ထားလို့မရဘူးဟုတ်ကဲ့လားအဲ့လိုမှတ်ထားရင်မတော်လို့ပေါ့လေခொနလို ဒီဒီအကုသိုလ်ပြုပါရက်နဲ့နတ်ပြည်ရောက်တော့တဲ့ပုဂ္ဂိုလ်ရှိနေရင်ရှိပဲရှိတယ်လေအဲ့လိုရှိနေရင်ဒါအဖြေမကက်ဘူးလားနော်ဒါကြောင့်မြတ်စွာဘုရားကပြောတာဒါကခွဲခြားစိတ်ဖြာပြီးတော့ဖြေရမယ့်အဖြေမျိုးဒီတစ်ချက်တည်းဖြေလို့ရတဲ့အဖြေမျိုးမဟုတ်ဘူးလို့ဒီလိုဟောတယ်စုံသွားပြီပေါ့နော်အေးနောက်ဆုံးကြတော့မြတ်စွာဘုရားကလောကမှာကံလေးမျိုးရှိတယ်လို့တခါဟောပြန်တယ် ဒါကတော့ဒါဒီနောက်နောက်ကပြောကြတာနဲ့တိတ်တော့မထူးအောင်ကံလေးမျိုးကဘာလဲဆိုရင်အကုသိုလ်လည်းဟုတ်တယ်အကုသိုလ်အကုသိုလ်အဖြစ်ဖြင့်လည်းထင်ရှားတယ်တဲ့အကုသိုလ်ဖြစ်ဖြစ်ထင်ရှားတယ်လို့ဆိုတာကသူကအားကြီးတဲ့အကုသိုလ်ဖြစ်ပြီးတော့အားသေးတဲ့အကုသိုလ်အကုသိုလ်ကိုအကျိုးပေးကမပေးဘဲနဲ့သူကဝင်ပြီးတော့အကျိုးပေးတယ်အဲ့လိုဟာမျိုးလေနော်အကုသိုလ်လည်းဟုတ်တယ်အကုသိုလ်အဖြစ်ဖြင့်လည်းထင်ရှားတယ် နောက်တစ်ခုကတော့အာကုသိုလ်ဟုတ်တယ်ကုသိုလ်အဖြစ်ဖြင့်ထင်ရှားတယ်ကုသိုလ်လို့ထင်ရတယ်နောက်တစ်ခုကတော့ကုသိုလ်ကုသိုလ်ဟုတ်တယ်ကုသိုလ်အဖြစ်ဖြင့်ထင်ရှားတယ်နောက်ဆုံးတစ်ခုကကုသိုလ်ဟုတ်တယ်အာကုသိုလ်အာကုသိုလ်လို့ထင်ရတယ်ဆိုကြပါတော့လေအဲ့ဒီလို၄မျိုးဆိုပြီးတော့အခါမြတ်စွာဘုရားကဟောတော်မူတယ်ဒါကြတော့အကျယ်မဟောတော့ဘူးဒါလေးပဲဟောတော့တယ်အဲ့တော့အာကုသိုလ်နော်အာကုသိုလ်လည်းဟုတ်တယ်အာကုသိုလ် အကုသိုလ်လို့လဲထင်ရှားတယ်ဆိုတာကတော့အကုသိုလ်ပြုပြီးတော့အပယ်ကြတဲ့ကုသိုလ်ဟာမျိုးပေါ့ဟုတ်လားဟာအကုသိုလ်ဟုတ်တယ်ကုသိုလ်လို့ထင်ရတယ်ဆိုတော့အကုသိုလ်တော့ပြုတယ်ဒါမှမဟုတ် तू ကနောက်ကုသိုလ်ပြုတဲ့အတွက်ကြောင့်မို့ဟိုနတ်ပြည်ရောက်တဲ့ဟာမျိုးပေါ့ဟုတ်လားဒါကုသိုလ်ဟုတ်တယ်ကုသိုလ်လို့လည်းထင်ရတယ်ဒါကကုသိုလ်ပြုပြီးတော့နတ်ပြည်ရောက်တာမျိုးကုသိုလ်ဟုတ်တယ်အကုသိုလ်လို့ထင်ရတယ်ဆိုတာကြတော့ကုသိုလ်ပြုပြီးတော့တခြားအကြောင်းကြောင့်ပေါ့ အပယ်ကြတာမျိုးပေါ့ဟုတ်အဲ့ဒီလိုလေးမျိုးဒါကတော့အကျေမြတ်စွာဘုရားမဟောတော့အဲ့ဒီလိုမြတ်စွာဘုရားဟာကံကိုနော်ပြည့်ပြည့်စုံစုံ ခွဲခြားစိတ်ဖြာပြီးတော့ဟောတော်မူတယ်တဲ့အဲ့လိုဟောလိုက်တဲ့ခါကျတော့အရှင်အာနန္ဒာကမြတ်စွာဘုရားရဲ့စကားတော်ကိုသဘောကျသွားတယ်တဲ့နော်လက်ခံသွားတယ်ယုံကြည်သွားတယ်ဗောဘာမြောက်ဝမ်းသာဥထိပ်ရဲ့လက်ခံတယ်လို့ဒီလိုဆိုလို့ဒါမှရှင်အာနန္ဒာဘာဖြစ်သွားတယ်လို့မပါဘူး ဟုတ်လားဟိုတရားဟောလိုက်ရင်တုတ်တွေဟောလိုက်ရင်အဆုံးကြရင်ဘယ်ပုဂ္ဂိုလ်သောတာပန်ဖြစ်သွားတယ်ဘယ်ပုဂ္ဂိုလ်ယဟန္တာဖြစ်သွားတယ်စသဖြင့်ပါတတ်ဒီတုတ်မှာဘယ်သူမှပါဖြစ်တယ်လို့မပါဘူးနော်ဟောတာကလည်းပဲရှင်အနန္ဒာနဲ့ရှင်သမိတ်တိအဲဥဒ္ဓါကြီးပေါ့လေနော်သုံးပါရှိတယ်အဲရှင်အနန္ဒာကတော့သူကတရားဘာခေါ်လဲတရားဗန္ဒာဇိုးကြီးပေါ့လေတရားတွေအများကြီးနာရပြီးတော့သောတာပန်ဘုရားနဲ့တင် ဒီတိုင်းနေတော့တာဘုရားပြည့်တယ်မပြုတ်တည်တယ်အောင်သူကတောတာပါမယ်ရဟနာမဖြစ်ဘူးသူမျိုးပဲသူကလည်းနော်ဒီဒီတရားတွေဟာ तू အကုန်လုံးဘယ်တော့ဖြစ်ဖြစ် तू तू သိတာကြီးပဲအဲ तू ကိုယ်တိုင်နာရာနာရတာရှိတယ်ကိုယ်တိုင်မနာရတည်တယ်အောင်လည်းပဲမြတ်စွာဘုရားကပြန်ပြောပြလို့ तू သိတာကြီးပဲဒါမှမဟုတ်ဟိုယဟနာဖြစ်သွားတယ်ဘာဖြစ်သွားတယ်လို့မရှိဘူးပဲလို့လည်းမသိဘူးပထမသံဃာယနာတင်တဲ့အခါတော့အဲ့တော့ယဟနာဖြစ်သွားတယ်အဲအဲ့ကျမှဖြစ်တာ တန်ခါနာတင်နဲ့ဖြင့်တန်ခါနာတင်မသူဒီနေ့ညကြမှာယဟန္တာဖြစ်တယ်လို့ဆိုတာအဲ့ဒါတော့မဖြစ်လို့မရဘူးပေါ့လေဟိုရှင်မကတ္တဗကရွေးထားတာကယဟန္တာဒီကြီးရွေးထားတာ ဟောပြီနောက်ဆုံးချိန်တော့ကံကံရဲ့အကျိုးအကြောင်းကိုပြောခဲ့အဲဒီကံကံရဲ့အကျိုးမှာခုနပြောတဲ့သုလကာမဝိပင်ကတုတ်ကိုမူတည်ပြီးတော့ပြောခဲ့အဲဒီသုလကာမဝိပင်ကတုတ်မှာလာတဲ့ကံကံရဲ့အကျိုးသဘောတရားကတော့မခဲရင်လောက်ကောင်းတာလုပ်ရင်ကောင်းတဲ့ကံလုပ်ရင်ကောင်းတဲ့အကျိုးရမယ်မကောင်းတဲ့ကံလုပ်ရင်မကောင်းတဲ့အကျိုးရမယ်ဆိုတဲ့သဘောတရားအဲတော့ အာလောကမှာလူတွေလူလူချင်းတူပါရဲ့နဲ့ဘာကြောင့်တချို့ကအသက်ရှည်လဲဘာကြောင့်တချို့ကအသက်တူလဲအဲတချို့ကဟမ်အဲတချို့ကအဆင်းလှတယ်တချို့ကအဆင်းမလှဘူးတချို့ကယောဂါများတယ်တချို့ကကျမ်းမာတယ်စသဖြင့်အဲ့ဒါတွေမြတ်စွာဘုရားကပြန်ပြီးတော့အဖြေတစ်ခုစီပေးတယ်အဲ့ဒါကတော့ပတ်လို့လွဲတယ်အဲ့တော့ကံကံပြီးတော့အဲ့ဒီနောက်ကိုဘာပြောကံဘယ်နှမျိုးပြောခဲ့တော့အဲ့ဒါလေးပြန်တရိယာမှဖြစ်မှာဒီနေ့ဒီနေ့အေးဗါလဲတော့ ဒီဘဝမှာအကျိုးပေးတဲ့ကံခုနောက်နောက်လာမယ့်ဘဝမှာအကျိုးပေးတဲ့ကံပြီးတော့ဟိုဘက်လာမယ့်အနာဂတ်ဘဝတွေမှာအကျိုးပေးမဲ့ကံအလကားဖြစ်သွားတဲ့ကံလို့လေးမျိုးမဟုတ်လားနော်ပထမကံကဘာလို့ပါဠိလိုပြောတာမှတ်မိလားဒိဋ္ဌဓမ္မဝေဒနိယအဲ့လိုငါမပြောခဲ့မိဘူးလားမသိပါဘူးဒုတိယကံကဥပပိသဝေဒနိယတတိယကံကအပရာပရိယဝေဒနိယသုတ္တကံကအဟောတိကံနော်ဒါတော့နာပါဠိတွေနားမလည်နည်းနည်း ဟောဒီကံတော့သိဟောဒါဗမာစကားဖြစ်နေအေးအဲဒီတော့ကိုကံမှာနော်ကုသိုလ်ကံပဲလှုပ်လို့အကုသိုလ်ကံပဲလှုပ်လို့အဲဒီကုသိုလ်ကံအကုသိုလ်ကံတချို့ကဒီဘဝတည်းကျိုးပေးတယ်တချို့ကအခုလာမဲ့ဘဝပေါ့ဒုတိယဘဝလို့ခေါ်တဲ့လာမဲ့ဘဝမှာအကျိုးပေးတယ်တချို့ကဟိုတတိယဘဝခေါ်တာပေါ့လာမဲ့ဘဝရဟိုဘဝကစပြီးတော့ယဟန္တာဖြစ်လို့ပြိဋိဘံပြုတည်တယ်အောင်အကျိုးပေးတယ် တချို့ကြတော့အဲ့ဒီသူ့အပိုင်းခြားတွင်းမှာအကျိုးမပေးတဲ့အတွက်ကြောင့်မို့အလကားဖြစ်သွားတဲ့ကံအကျိုးပေးခွင့်ရှိရင်သူပေးမယ်ဒါမှမဟုတ်နယ်လွန်သွားပြီ limit လွန်သွားပြီဆိုတော့သူကအကျိုးပေးလို့မရတော့ဘူးဆိုတော့ဒီဘဝအကျိုးပေးမယ်ကံဒီဘဝအကျိုးပေးမှဖြစ်တာတခါလေကျတော့ဒီဘဝအကျိုးပေးနိုင်ပြီမယ်လို့ဟိုအခြေအနေကမပေးရင်သူကအကျိုးမပေးနိုင်ဘူးဒါ condition တွေရှိသေးတယ်အဲ့လိုဖြစ်လို့သူကဒီဘဝလွန်သွားပြီဆိုရင်ဒီကံအကျိုးမပေးတော့ဘူးဒါပြီးသွားပြီအဲ့ဒါအဟောတိကံလို့ခေါ်တာကောင်းပြီတဲ့ အဲ့တော့ကံကံရဲ့အကျိုးသဘောတရားဟာဒီလောက်တင် မကဘူးပြီးတဲ့နည်းနည်းရှုပ်ထွေးတယ်ပြီးပြီးတဲ့နည်းနည်းတဲ့သဘောတရားလေးတွေရှိသေးတယ်အဲ့ဒီသဘောတရားကိုနောက်တစ်တုတ်မှဟောထားတယ်နော်မဟာကမ္မဝိပင်ကတုတ်ဆိုပြီးတော့ဝိပင်ကဆိုတာဝေဖန်တယ်လို့ဗမာလိုပြန်တယ်ဝေဖန်တယ်ဆိုတာချက်ထွင်ပြီးတော့အတိပ္ပယ်ပြောပြတာဆိုလို့တယ် အခုဗမာဗမာစကားဝိပါနဲ့ဆိုရင်ဘာနားလဲတော့ခရစ်တဆက်လောက်တာပဲနားလဲသွားနော်ဟိုပါဠိစကားဝိပါနဲ့ဆိုတာပဲအဲ့ဒါပြောတော့မဟုတ်အကျယ်ချက်ပြီးတော့အဓိပ္ပာယ်ရှင်းပြတာဟုတ်ဒါဝိပါနဲ့လို့ခေါ်အဲ့ဒီတော့အဲ့ဒီတော့အဲ့ဒီတော့ကြတော့တိတ်မလွယ်ဘူးနည်းနည်းလေးနည်းနည်းလေးပြောပြောသေးတယ်အဲ့တော့မှတ်မိလားမသိဟမ်ဘာမှမရအဲ့ဒီတော့မှာက ကုသိုလ်ကံนี่တတလုံးလှုပ်လာပါရဲ့နဲ့ဟောပြောဟမ်အပေကြရင်လည်းကြနိုင်တယ်နော်နောက်ဒုတိယဘဝမှာဟုတ်လားအကုသိုလ်ကံတတလုံးလှုပ်လှုပ်လာရဲ့နဲ့နတ်ပြည်ရောက်တဲ့ခါလည်းရောက်နေတယ်ဆိုတာပြောခဲ့ပါလားအဲအဲ့ဒီလိုကံရဲ့ဟိုဘာခေါ်မလဲရိုးရာအတိုင်းမဟုတ်ဘဲနဲ့ဟိုတမျိုးတမျိုးဖြစ်တာလေးတွေရှိတယ်ဒါကမြတ်စွာဘုရားမှာသိတယ်မြတ်စွာဘုရားမှာဟောနိုင်တယ်တခြားတခြားပုဂ္ဂိုလ်တွေမဟောနိုင်ဘူးအဲ့ဒီအဲ့ဒီအကျိုးအကြောင်းကိုအဲ့ဒီအကျေဟောထားတာဒီမဟာကာမဝိပင်္ဂတောတဲ့ အဲ့ဒီတော့ကမြတ်စွာဘုရားဟာတစ်ချိန်မှာရာဇကြိုပြီးမှဝေလူဝန်ကြောင့်မှတရင်သုံးတော်မူတယ်အဲ့ဒီတရင်သုံးနေတဲ့အခါမှာတမိတ်တိဆိုတဲ့ပုဂ္ဂိုလ်တစ်ပါးရှိတယ်ယဟန်ပေါ့သူကဟိုတိုးချောင်းမှနေတယ်တဲ့ဆိုတော့ခတ်မငြင်းမွေးဖြစ်ပါလိမ့်မယ်အဲတစ်ချိန်ကြတော့ကိုဒီအဲ့ဒီမြတ်စွာဘုရားလက်ထက်ကလည်းပဲဟိုပရပိုက်လို့ခေါ်တဲ့တခြားဘာသာဝင်တွေပေါ့လေတခြားဘာသာဝင်ရေတိဟန်လုပ်နေတဲ့ပုံကိုယ်တွေလည်းရှိတယ်သူတို့ကိုပရပိုက်လို့ခေါ်တယ် အဲ့လိုရှိတော့အဲ့ဒီထဲမှာပောတလိပုတ္တဆိုတဲ့ဗရပတ်တယောက်ကသူကအညောင်းပြေလမ်းလျှောက်ရင်းနဲ့တဲ့အရှင်သမိတ်တိထံကိုရောက်လာတယ်ရောက်လာပြီးတဲ့နောက်ဒါဘာပေါ့ရှင်းလုံးကလည်းပဲအာလာဘတန်လာဘနေခေါ်လာဘာလာညာလာပေါ့လေ greeting exchange လုပ်တယ်အဲ့လိုပြောပြီးတဲ့နောက်ဒီအဲ့ဒီဗရပိုက်ပောတလိပုတ္တကအရှင်သမိတ်တိကိုပြောတယ်တဲ့ငါရှင်သမိတ်တိဟောဒီစကားကိုငါ ဂေါရမမြတ်စွာဘုရားရှိကကိုယ်တိုင်ကြားခဲ့ရတယ်ဟေ့နော်ဘုရားကဘယ်လိုပြောလဲဆိုရင်ကာယကံဟာအလကားပဲကွာဝစီကံဟာအလကားပဲမနောကံသာလင်အမှန်ကံဖြစ်တယ်လို့ဒီလိုဘုရားပြောတာကိုငါကိုယ်တိုင်ကြားခဲ့ရတယ်လို့သူကဘောဓိဗုဒ္ဓကအဲ့လိုပြောတယ်အဲ့ဒါလည်းမကသေးဘူးတဲ့ဒီဂေါရမယဟန်ဂေါရမပြောတာဟာဒီတမပတ်တစ်မျိုးရှိတယ်အဲ့ဒီတမပတ်ကိုဝင်စားနေတဲ့ပုဂ္ဂိုလ်ဟာဘာကူမှ ခံစားမှုမရှိတော့ဘူးခံစားမှု ခြုံငိမ့်သွားတဲ့တမန်ပါတစ်မျိုးလေးရှိတယ်လို့ဒီလိုပြောတာလည်းငါကိုယ်တိုင်ကြားခဲ့ရတယ်လို့ဒီလိုပြောတယ်နော်အဲ့တော့အဲ့ဒီပရမတ်ပြောတာအလုံးစုလိုက်ရင်ပါတော့ကာယကဟံလကပဲဝစီကဟံလကပဲမနောကန္တာအရေးကြီးတယ်ပေါ့မနောကန္တာမှန်တယ်ဆိုတော့တမန်ပါတစ်မျိုးရှိတယ်အဲ့ဒီတမန်ပါဝင်စားလိုက်ရင်ဒီပုဂ္ဂိုလ်မှာခံစားမှုလုံးဝမရှိတော့ဘူးအဲ့ဒီလိုပြောတဲ့အခါကျတော့ရှင်သမိတိကပြောရတယ်ဟေ့ငါရှင်မင်းဒီလိုမပြောနဲ့ မြတ်စွာဘုရားကိုမင်းမဆွဆွဲနဲ့မြတ်စွာဘုရားဆွဆွဲတယ်ဆိုတာမကောင်းဘူးနော်ဆွဆွဲတယ်ဆိုတာဘုရားကမပြောဘဲနဲ့ပြောတယ်လို့လှုပ်ပြောတာမျိုးပေါ့လေအဲ့တော့မြတ်စွာဘုရားဟာနော်ကာယကံအကျိုးမရှိဘူးအလကားပဲဝစီကံအကျိုးမရှိဘူးအလကားပဲမနောကံသာမှန်တယ်လို့မြတ်စွာဘုရားကဟောခဲ့မှာမဟုတ်ဘူးအဲ့ဒါကြောင့်မပြင်းဒီစကားကိုမပြောနဲ့နော်ပြီးတော့တမပတ်တစ်မျိုးရှိတယ်ကမှန်တယ်အဲ့ဒီတမပတ်ဝင်စားရင် ဝင်စားနေတဲ့ပုဂ္ဂိုလ်မှာခံစားမှုချုပ်ငိမ့်သွားတယ်နော်အကောင်းခံစားမှုလည်းမရှိဘူးအဆိုးခံစားမှုလည်းမရှိဘူးဟိုအလဲအလခံစားမှုလည်းမရှိဘူးဒါချုပ်ငိမ့်သွားတယ်ဆိုတာဒါရှိတယ်ဒီလိုပြောတယ်ဒီလိုပြောလိုက်တဲ့အခါကျတော့ပောတလိဗုဒ္ဓကရှင်သမိတ်ဒီကိုမေးတယ်တဲ့ရှင်ဘုရားယဟန်ပြတာဘယ်လောက်ကြာလဲလို့မေးတော့ရှင်သမိတ်ဒီကငါငါမကြသေးပါဘူး၃နှစ်ပဲရှိသေးတယ်ပြောတော့ ဘောဓိလိဗုဒ္ဓကပြောတယ်ဒီအခုမှယဟန်ဖြစ်လာတဲ့နော်ယဟန်ဖြစ်စလို့ပဲဆိုကြပါတော့၃နှစ်လားအဲ့ဒါလောက်ဖြစ်လာတဲ့ပုဂ္ဂိုလ်ကတောင်မှသူ့ဆရာဖြစ်တဲ့မြတ်စွာဘုရားကိုနော်ကာကွယ်ရမယ်လို့သူအသိရှိသေးတယ်ပေါ့လေအဲကြီးတဲ့ပုဂ္ဂိုလ်လေးဆိုတော့ဘယ်ပြောစရာရှိမလဲဆိုလိုတာတော့မင်းကခုမှယဟန်ဖြစ်လာခဲ့ရှိသေးတယ်မြင့်ဆရာမင်းကတဲကာကွယ်နေပါလားပေါ့မြတ်စွာဘုရားဘက်ကသူကကာကွယ်ပြီးတော့ပြောလို့ သူအဲ့ဒီလိုပြောတယ်တဲ့အဲ့လိုပြောပြီးတော့နောက်တစ်ခုမေးပြန်တယ်ဒီကိုဖြင့်၎င်းနှုတ်ဖြင့်၎င်းစိတ်ဖြင့်၎င်းဒီစိတ်ဆော်မှုရှိတဲ့အကုသိုလ်ကံနော်ဆိုလိုတာကတော့စေတနာအပြည့်အဝနဲ့ပြုတဲ့ကံကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်အဲ့ဒီလိုပြုတဲ့ကံအဲ့ဒီပြုတဲ့ကုသိုလ်ကံကြောင့် ကံကံကုသိုလ်တယ်လေအဲ့လိုပြုတဲ့ကံကြောင့်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုဝေဒနာမျိုးကိုခံစားရမလဲလို့ဒီလိုမေးတယ်ဟိုဗမာစကားရိုးပြောရင်စိတ်နဲ့မှန်နဲ့ပြုတဲ့ကံမျိုးပေါ့အမှတ်တမပြုတဲ့ကံမျိုးမဟုတ်ဘဲနဲ့စေတနာတည်တည်ချာချာပါပြီးတော့ပြုတဲ့ကာယကံဝစီကံမနောကံရှိတယ်အဲ့ဒါတွေပြုပြီးဘယ်လိုဝေဒနာမျိုးကို အကျိုးအဖြစ်နဲ့ပေါ့ဘယ်လိုဝေဒနာမျိုးကိုခံစားရမလဲလို့မေးတဲ့အခါကျတော့ရှင်သမိတိကဖြေတာက အဲ့ဒီလိုပုဂ္ဂိုလ်ဟာဆင်းရဲတဲ့ဝေဒနာကိုခံစားရမယ်လို့သူတို့ဖြေလိုက်တယ်။ဒေသနာတော်နော်ကြောကြကြတော့ဖေဖရကသမိတ်ဒီကိုမှန်လိုက်တယ်။ဒါသူဖြေတာကနော်ဘာလဲတော့ဆင်းရဲတဲ့အကျိုးကိုခံစားရလိမ့်မယ်လို့ဒီလိုဖြေလိုက်တယ်။အဲ့လိုပြောလိုက်တဲ့ခါကျတော့ဘောဓိလိဗုဒ္ဓဆိုတဲ့ပရပတ်က သူကကောင်းတယ်လည်းမပြောဘူးဆိုးတယ်လည်းမပြောဘူးမှန်တယ်လည်းမပြောဘူးမှန်တယ်လည်းမပြောဘူးဒီတိုင်းနဲ့သူပြန်သွားအေးနောက်သူပြန်သွားပြီးတော့နောက်ကျတော့အရှင်အရှင်သမိတ်တိကရှင်အာနန္ဒာရှိသွားရှင်အာနန္ဒာရှိသွားပြီးတော့ဒီအကျိုးအကြောင်းကိုရှင်အာနန္ဒာကိုပြောပြတယ်လိုလိုပဲပေါ်ပေါ်တိပုဒ္ဒါလာလို့ဒီလိုပြောလိုက်တယ်ဆိုတဲ့ခါကျတော့ရှင်အာနန္ဒာအေးဒါဖြင့်နေရာကြပြီပေါ့စကားလက်ဆောင်တစ်ခုတော့တို့ရပြီမြတ်စွာဘုရားရှိသွားမယ်ဒီဟာကိုရှောက်မယ်အဲ့တော့မြတ်စွာဘုရားဟောတဲ့အတိုင်းတို့မှတ်ကြရအောင်ဆိုတော့သွားတယ် သွားပြီးတော့မြတ်စွာဘုရားကိုအကူတန်းလျှောက်တယ်ပေါ့လိုလိုပဲဘုရားရှင်ရှင်တမေဒီဟာပေါ်တရီဗုဒ္ဓနဲ့တွေ့လို့ဒီလိုဒီလိုပြောတယ်လို့ပြောတဲ့ခါကျတော့မြတ်စွာဘုရားကမှန်တော့တယ်အဲ့ကျတော့ဘုရားလည်းတခါလေးမှန်တယ်တော့ဒေါသဒေါသရှိလို့မှန်တာမဟုတ်ဘူးဒါပေမဲ့လို့ဒါမှန်တယ်လို့ဆိုတော့မှန်တယ်ပထမမြတ်စွာဘုရားကဘာပြောလဲဆိုတော့ငါဟာတဲ့ဒီပောတလိဗုဒ္ဓဘာရပတ်ကိုတွေ့တော့မတွေ့ဘူးဘူးတဲ့သူနဲ့စကားပြောဘူးဆိုတာနေနေတာလားတဲ့ဒီကောင်ဒီကောင် ညာပြောတယ်ပေါ့ဟုတ်လားငါရှိရတက်ရိုက်ကြားတာလည်းမဟုတ်ဘူးငါလည်းသူ့စကားပြောရတာမဟုတ်သူနဲ့ငါတွေ့တော့မတွေ့ဘူးဘူးအဲဒီလိုမြတ်စွာဘုရားကပြောတယ်အဲ့ဒါကိုအထက်ကရဆရာကတော့ဗာပြောလဲဆိုတော့ပောတိဗုဒ္ဓကတခြားပုဂ္ဂိုလ်တယောက်ကိုဟောတာကို तू ကတဆင့်ကြားဘူးလို့ဒါကို तू ကိုယ်တိုင်သိအနေနဲ့ तू ကဒီနေရာမှာရှင်သမိတ်ကြီးကိုပြောလိုက်တာတဲ့အေးအဲ့ဒီလိုဖြစ်ပြီးတော့မြတ်စွာဘုရားကဗာပြောလဲဆိုတော့ ဒီအလကသမိတ်တရားဒီပောတိနိဗုဒ္ဓရဲ့ပု္ပ္ပာကိုဒီခွဲခြားဝေဖန်ပြီးတော့ဖြေရမှာကိုတဲ့။ तू ကခွဲခြားဝေဖန်ပြီးတော့မဖြေပဲနဲ့တဲ့အချက်တည်းဖြေလိုက်တယ်တဲ့။ဒီဖြေမှားတယ်လို့ဆိုလို့လည်းမြတ်စွာဘုရား။တချို့အဖြေကခွဲခြားစိတ်ပြပြီးတော့ဖြေမှပြည့်ပြည့်စုံစုံရမယ်။အဲ့လိုဟာမျိုးကဒီလိုခွဲခြားစိတ်ပြပြီးတော့ဖြေရတယ်။အဲ့လိုမျိုးကိုတစ်ချက်တည်းဖြေရင်ဒါအဖြေရမှမှန်ဘူး။အဲတချို့အဖြေကျတော့ deck နဲ့ yes no တခါလဲသွားရောဟုတ်လား။တခြားဘာမှရှိနေကြမလို့။ အဲလိုအမျိုးမျိုးရှိတဲ့ပု္ပ္ပာဖြစ်တာတချို့အဖြေကြတော့ဟိုတက်တဲ့အပြစ်တင်ခြင်းလို့ဟိုဘာခေါ်မလဲอืมအကြအနကောက်ခြင်းလို့မေးတဲ့ပု္ပ္ပာမျိုးကြတဲ့ခါကြတော့ဒီတိုင်းမဖြေပဲနေတာခင်ဗျာအကျိုးလည်းမရှိဘူးဆိုတာမျိုးကြတော့ဘာမှပြန်မပြောတော့ဘူးဒါလည်းအဖြေတစ်မျိုးပဲအဲ့တော့အမျိုးမျိုးရှိတဲ့အ ਨੇ ကအခုအရှင်သမိတိကဖြေလိုက်တာကဂျေရိုးတစ်ဖက်တဖြေလိုက်ဟာဖြေဖို့ကောင်းတာကခွဲချမ်းစိတ်ချပြီးတော့ဖြေဖို့ကောင်းတာတဲ့အဲ့တော့ အဲ့ဒီလိုပြောတဲ့အခါကျတော့အဲ့ဒီသူတို့နားမှာဥဒ္ဓါယီဆိုတဲ့ယဟန်ကရှိတယ်။အဲ့ဒီဥဒ္ဓါယီဆိုတဲ့ယဟန်ကအရှင်သမိတ်တိဘက်ကဝင်ပြီးတော့ရှေ့နေလိုက်တယ်။အရှင်ဘုရားတဲ့အရှင်ဘုရားကိုယ်ကဟောထားတယ်တဲ့ခံစားမှုဟူသူမြတ်ဟာဆင်းရဲကြီးပဲလို့အဲ့တော့အဲ့ဒါကိုရည်ရွယ်ပြီးတော့ရှင်သမိတ်တိကဖြေတာဖြစ်ပါလိမ့်မယ်ဘုရား။လက်ရှင်းနေလိုက်တာ။ဘုရားလည်းအဲ့ဒီကစိတ်တူနေတာပြော။ဒါက အဲဥဒ္ဓာကြီးကကောက်မှန်မြန်တော့အာရဏာတဲ့ဒီဥဒ္ဓာကြီးဆိုတဲ့အလကားလိုလည်းကြည်စမ်းတဲ့သူဟာသမိတိကိုဝင်ပြီးတော့ထောက်ခံနေတယ်ပေါ့လေငါငကိုတွေကသိရတဲ့ဒီသူသူဒီလိုဝင်ပြီးတော့တခါတည်းခေါင်းမော့ပြီးတော့ပြောလိုက်မယ်လို့ပေါ့လေဆိုတော့အဲ့လိုတခါဆက်ပြီးတော့မှန်းမြန်တယ်အဲ့တော့အမှန်ကတဲ့ပောတိလိပုတ္တကသမိတိကိုမေးတာကဝေဒနာ၃ပါးကိုမေးတာတဲ့ကောင်းကောင်းတဲ့ဝေဒနာကောင်းတဲ့ခံစားမှုဆိုးတဲ့ဝေဒနာဆိုးတဲ့ခံစားမှုအလေအလဝေဒနာဒီသုံးမျိုးမေးတာတဲ့ တခုတည်းမေးတာမဟုတ်ဘူးတဲ့အဲ့ဒါ तू ကတခုတည်းဖြေထားတယ်ပေါ့လေအဲ့လိုမြတ်စွာဘုရားကပြောတယ်အဲ့တော့ပောတလီဗုဒ္ဓကဘာကြောင့်တခုတည်းဖြေလိုက်တယ်လဲဆိုတော့ तू ကထင်တာကဒီအလေးတမိတိယဟန်တမိတိကတခုတည်းဖြေလိုက်တာကတော့ပောတလီဗုဒ္ဓကဒုက္ခဝေဒနာကိုပဲရည်ရွယ်ပြီးမေးတယ်လို့ထင်လို့ဒုက္ခဝေဒနာတခုတည်းကိုဖြေလိုက်တာခွဲခြားဝေဖန်ပြီးတော့မဖြေဘူးအဲ့တော့မြတ်စွာဘုရားကတော့ဟိုသူများစိတ်တွေပါလေသိနေတာဆိုတော့ပောတလီဗုဒ္ဓမေးတာကဒီ၃မျိုးကိုမေးတာ ဒါသုံးမျိုးမေးတာဖြစ်တဲ့အတွက်ကြောင့်မို့ဒီသုံးမျိုးကိုခွဲဝေဖန်ပြီးတော့ဖြေရမှာအဲ့ဒါကိုမဖြေဘဲနဲ့တစ်ချက်တည်းတစ်ခုတည်းဒုက္ခဝေဒနာတွေဖြေလိုက်တာအဲ့ဒါကိုမြတ်စွာဘုရားကလားဝေဒနာမှားတယ်ဟိုအဖြေမှားတယ်လို့ပြောတာအဲ့တော့ဘယ်လိုဖြေရမှာလဲဆိုရင်တဲ့ဒီချမ်းသာတဲ့ဝေဒနာအကျိုးပေးမဲ့ကံကိုပြုရင်ချမ်းသာတဲ့ဝေဒနာခံစားရလိမ့်မယ်ဆင်းရဲတဲ့ဝေဒနာအကျိုးပေးမဲ့ကံကိုပြုရင်ဆင်းရဲတဲ့ဝေဒနာခံစားရလိမ့်မယ်ဟို အလဲအလတ်ဖြစ်တဲ့ဝေဒနာကိုအကျိုးပေးမဲ့ကံကိုပြုရင်အလဲအလတ်ဖြစ်တဲ့ဝေဒနာကိုခံစားရလိမ့်မယ်လို့ဒီလိုခွဲခြားပြီးတော့ဖြေရမှာကာကံမှုဝစီကံမှုမနောကံမှုပြုတဲ့အခါမှာစိတ်စေတနာနဲ့ပြုရင်ဘယ်လိုဝေဒနာမျိုးခံစားရမလဲလို့မေးရင်အဲ့လိုဖြေရမှာတစ်ချက်တည်းမဖြစ်အောင်အဲ့တော့အဲဒီချမ်းသာတဲ့ဝေဒနာကိုခံစားရမယ်ကုသကံမျိုးကိုပြုရင်ချမ်းသာတဲ့ဝေဒနာခံစားရမယ်မချမ်းသာတဲ့ဝေဒနာဆင်းရဲတဲ့ဝေဒနာခံစားရမယ်ကံမျိုးကိုပြုရင် မချမ်းသာတဲ့ဝေဒနာဆင်းရဲတဲ့ဝေဒနာခံစားရမယ်အလယ်လတ်ဝေဒနာကိုအကျိုးပေးမှကံကိုပြုရင် အလယ်လတ်ဝေဒနာခံစားရမယ်လို့ဒီလိုခွဲခြားပြီးတော့ဖြေရမှာတဲ့တစ်ချက်လို့ဖြေရမှာမဟုတ်ဘူးတဲ့အများဆုံးပြရှင်းပြတယ်အဲ့လိုရှင်းပြပြီးတဲ့နောက်မြတ်စွာဘုရားကပြောပါပြောလဲဆိုအနန္တာတဲ့စင်စစ်တော်ကသာသနာ့ဘဖြစ်ကုန်သောအချို့ပရပိုက်တို့သည်မိုက်မဲကုန်ဤမလိမ္မာကုန်တဲ့နော် ဒီဒီကောင်းနေဘာနားလဲမှာလဲတဲ့နားမလဲဘူးတဲ့အချို့ပါရပိုက်တို့ဒီမြတ်စွာဘုရားကြီးမြတ်စွာသောကံတို့ကိုဝေဖန်မှုမဟာဝီကာမမဟာကာမဝီပင်ကိုတီးကုန်လက်တအာနန္ဒာတင်တို့ဒီမြတ်စွာသောကံတို့ကိုဝေဖန်ခြင်းကိုဝေဖန်သောမြတ်စွာဘုရားကြီးတကားကိုအကယ်၍နာလိုလျင်နာကြကုန်လောဟုမိန်တော်မူ၏တဲ့ဆိုလိုတာကတော့ဒီဒီပရပိုက်တွေဟုတ်လားတာရဏတော်မှာအပဖြစ်တဲ့ပရပိုက်တွေဘာငါပြောတာနားလည်မလဲငါငါဒီ ဒီကံကံအကျိုးကိုဝေဖန်ပြီးတော့နားလဲတာဝေဖန်ပြီးတော့ဟောထားတာကအလွန်နဲ့နဲ့တယ်သူတို့နားလဲမှာမဟုတ်ဘူးเนาะဒါမှမဟုတ်သူတို့နဲ့တခါပြောလို့ဟိုအကျိုးမရှိဘူးပေါ့လေဒါကိုဆိုလိုတယ်ပြီးတော့အဲ့ဒီအဲ့ဒီလိုဒီကံကံကြောင့်ကိုဟိုခွဲခြားစိတ်ချပြီးတော့ဒီဟောတဲ့တရားမျိုးကိုမင်းတို့နားမဲဆိုရင်ကောင်းပါပဲပေါ့ဒီလိုပဲပြောတယ် မင်းတို့နာကျင်လားလည်းမမေးဘူးငါဟောမယ်လို့လည်းမပြောဘူးမြတ်စွာဘုရားကအသားလေးအိုက်နာလေးကတ်ရပ်ထားတယ်အဲ့တော့မှရှောက်ကြတာပေါ့လေဟာမြတ်စွာဘုရားတပြည့်လို့မြတ်စွာဘုရားရှိရနာကျင်ပါတယ်ယဟန်တွေလည်းပဲမြတ်စွာဘုရားရှိရဒီကာမဝိပင်္ဂကိုကြားနာရပြီးတော့နားလည်ကြပါလိမ့်မယ်ဟောတော်မူပါလို့ဒီလိုတောင်းပန်တယ်ဒီလိုတောင်းပန်တဲ့ခါကျမှမြတ်စွာဘုရားကဟောတာသူကသူငါဟောမယ်ဆိုတော့မဟောဘူးဒါပေမဲ့စကားလေးထည့်လိုက်တာဟုတ်လား အဲဒီလိုဟောပြီးရင်တော့နာကျင်ရင်တော့ကောင်းတာပဲပေါ့လေအဲလိုအဲ့ဒီခါကျမှမြတ်စွာဘုရားကဒီမဟာကမ္မဝိပင်ကပေါ့လေကံကိုဟိုအကျယ်ဝေဖန်ပြီးတော့ဟောတဲ့တရားကိုဟောတော်မူတယ်တဲ့အဲ့တော့ခုတရားတွေရောက်လာတယ်နော်တရားတွေရောက်လာတဲ့ခါကျတော့ပထမဆုံးမြတ်စွာဘုရားကဘာဟောပြလဲဆိုတော့ ပုဂ္ဂိုလ်၄မျိုးကိုဟောပြဒါဟာဟောမဟုတ်သေးဘူးမဟာကမ္မဝိပင်းအစစ်မဟုတ်သေးဘူးပြောတော့မဟာကမ္မဝိပင်းရဲ့အခြေခံမာတိကာအနေနဲ့ပုဂ္ဂိုလ်၄မျိုးဟောပြတယ်အဲ့ဒီပုဂ္ဂိုလ်၄မျိုးမှာပထမပုဂ္ဂိုလ်ကဘာလဲဆိုရင်တဲ့ဒီအဲ့ဒီပုဂ္ဂိုလ်ဟာဟိုသူများအတွက်တတ်တဲ့အမှု နော်သူဥစ္စာခိုးတဲ့အမှုသူ့အိမ်ရာပြမှားတဲ့အမှုအာလိန်ပြောတဲ့အမှုဂုံးတိုက်တဲ့အမှု ကြမ်းတမ်းတဲ့စကားပြောတဲ့အမှုအကျိုးမရှိတဲ့စကားပြောတဲ့အမှု သူတစ်ပါးပစ္စည်းကို မတရားလိုချင်မှု သူတစ်ပါးပျက်စီးကြောင်းကြံစီမှုအယူမှားမှုဘယ်နှခုတော့ငါမြန်မြန်ပြောတယ်မျိုးလို့မမှတ်နိုင်ဘူးနော်10ခုရှိတယ်ဟုတ်လားဒုစရိုက်10ပါးလို့ခေါ်တယ်အဲ့ဒါဒုစရိုက်10ပါးဆိုတော့ကြားဘူးကြားလိမ့်မယ်အရင်လည်းပြောခဲ့ဘူးတဲ့ထင်ပါတယ်တဲ့နော်အဲ့ဒါကိုကာယကံ3ပါး ဝစီကံ၄ပါးမနောကံ၃ပါးရှိတယ်အဲ့ဒါကိုဒုစရ7ပါးလို့ခေါ်တယ်ဖြည်းဖြည်းပြန်ပြောအောင်မယ်သူ့အသက်တတ်ခြင်းသူ့ဥစ္စာခိုးခြင်းသူ့အိမ်ယာပြမခြင်းကာယကံ၃ပါးလိန်ပြောခြင်းခုံတိုက်ခြင်းကြမ်းတမ်းတဲ့စကားပြောခြင်းအကျိုးမရှိတဲ့စကားပြောခြင်း၄ပါးဒါဝစီကံ၄ပါးခေါ်တယ်ပြီးတော့သူတစ်ပါးဥစ္စာကိုမတရားလိုချင်တာအပိဿာခေါ်တယ်ပြီးတော့ သူတို့ကပျက်စီးရပျက်စီးကြောင်းကြံတာသေပါစေဟဲစသဖြင့်ကြံတာဗျာပါဒလို့ခေါ်တယ်ပြီးတော့နောက်တစ်ခုကတော့အယူမှမိစ္ဆာဒိဋ္ဌိအတ္တရှိတယ်လို့မြဲတယ်လို့ဘာလို့တတ္တဝါဟာမြဲတယ်လို့စသဖြင့်ယူတာနောက်ပြီးတော့ကံကံအကျိုးမရှိဘူးစသဖြင့်ယူတာမိစ္ဆာဒိဋ္ဌိမနောကမဏပါတော့၃ပါအဲ့ဒီအဲ့ဒီ၃ပါ၄ပါ၃ပါပေါင်းလိုက်တော့ကို10ပါအဲ့ဒီ10ပါကိုဒုစရိုက်10ပါနော်အကုသလကာမပဋ္ဌာ10ပါဒီလိုလဲခေါ်တာ အဲ့တော့အဲ့ဒီအကျင့်ပုဂ္ဂိုလ်ဟာတဲ့အဲ့ဒီအမှုတွေကိုပြုတယ်ဆိုပြုတယ်တဲ့ပြုပြီးတဲ့နောက် तू ကသေသွားတဲ့ခါကျတော့အပယ်ငရဲကိုကြသွားတယ်အဲငရဲမဟုတ်လေအပယ်ကိုကြသွားတယ်အပယ်လေးပါးရှိတယ်မဟုတ်လားနော်ငရဲတရိษံပြိတ္တာအတုရကတခုခုပေါ့လေအပယ်ကြသွားတယ်အဲဒါဒါတယောက်နော်ဒါနံပါတ်1ပုဂ္ဂိုလ်အဲ့တော့ तू ကဘာတော့ဒုစရိုက်ပြုတယ်သေတော့အပယ်ကြတယ်နံပါတ်2ပုဂ္ဂိုလ်ခုနပြောတဲ့ဒုစရိုက်10ပါးပြုတယ် နော်ပြုတ်လဲဆိုတာအလေးအထားအပြင်ပြုတ်တာပေါ့ခဏခဏပြုတ်တယ်ဟိုလုံးဝသူ့ရိုက်လုံးဝမပြုတ်ဘူးလို့တော့မဆိုလို့ဘူးပေါ့ဟုတ်လားဒါမှမဟုတ်သူအပြုတ်များတာကဒုစရိုက်အပြုတ်များတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲဒုစရိုက်ပြုတ်တယ်ပေတဲ့အခါကျတော့နတ်ပြည်ရောက်တယ်အဲနတ်ပြည်ရောက်တာဒီတခါနာမပြင်းနဲ့ဟဲ့နော်နံပါတ်1ကအပေကြတာဟုတ်တယ်မလားနံပါတ်2ကနတ်ပြည်ရောက်တာနံပါတ်3နံပါတ်3ကတော့ ပါဏာတိပါတမှာသူမြတ်တက်တရှင်းမှာရှောင်းတယ်သူ့ဥစ္စာကိုချင်းမှာရှောင်းတယ်သူ့ရပြမကြီးမှာရှောင်းတယ်စသဖြင့်ဒုစရိုက်၁၀ပါးကိုရှောင်းတယ်ရှောင်းခြင်းနဲ့ဆိုတော့ဒါသူကောင်းတာလုပ်တဲ့သဘောပေါ့ဟုတ်တယ်မလားအဲ့ဒီပုဂ္ဂိုလ်ဟာသေတဲ့ခါကျတော့နတ်ပြည်ရောက်တယ်ဒါတတ္တရပုဂ္ဂိုလ်စတုထပုဂ္ဂိုလ်တဲ့မပြောနဲ့သိနေပါရဲ့စတုထပုဂ္ဂိုလ်ကတော့ နော်ခါတဲ့ဒီဒုစရိုက်တွေကရှောင်ပါရက်နဲ့ तू ကသေတော့ဘာဖြစ်လို့အပယ်ကြအမလေးကြောက်စီရရလားပုဂ္ဂိုလ်၄မျိုးရှိတယ်ဒါမာတိကချထားလိုက်တယ်ဒါမှတ်မိပြီနော်ရိုးရိုးတိုင်းပြောကြဆိုဆိုရင်ဟိုကံကံအကျိုးကြောင့်ရိုးရိုးလေးနားလည်ထားတဲ့အနေနဲ့ပြောမယ်ဆိုရင်ဟိုဒီဒုစရိုက်လုပ်ရင် အပယ်ကြမယ်ဒုစရိုက်ရှောင်ရင်နတ်ပြည်ရောက်ဟောအခုဒီလိုမဟုတ်ဘူးဒုစရိုက်လုပ်ရနဲ့အပယ်မကြဘူးနတ်ပြည်ရောက်တဲ့လူရှိတယ် ဒုစရိုက်ရှောင်ရက်နဲ့အပေကြတယ်လို့ရှိတယ်တဲ့ပုဂ္ဂိုလ်လေးမျိုးပထမမှတ်ထားတဲ့နော်ငါဒီအဲ့အဲ့ဒီပုဂ္ဂိုလ်လေးမျိုးပေါ်အခြေခံပြီးတော့မှအဲ့ဒီပုဂ္ဂိုလ်လေးမျိုးကိုကြည့်ပြီးတော့ဒီတခြားပုဂ္ဂိုလ်တယောက်က conclusion သူလာမယ်ကောက်ချက်ချအဲ့ဒီကောက်ချက်ကိုပါတခါမြတ်စွာဘုရားကဘယ်ကောက်ချက်ကတော့လက်ခံနိုင်တယ်ဘယ်ကောက်ချက်ကတော့လက်မခံနိုင်ဘူးဆိုတော့တခါအဲ့ကြမှာခွဲချမ်းပြမယ်အဲ့ဒီနောက်မှာတခါ အဲခုနအပေကြတဲ့ပုဂ္ဂိုလ်ကဘာကြောင့်ကြတာနတ်ပြည်ရောက်တဲ့ပုဂ္ဂိုလ်ကဘာကြောင့်ရောက်တာဆိုတာကိုတခါပြောပြတယ်အဲဒုတိယအဆင့်အနေနဲ့အခုဗာလဲအဲ့ဒီပုဂ္ဂိုလ်၄မျိုးနဲ့ပတ်သက်ပြီးတော့ကောက်ချက်နော်ဘယ်နှမျိုးထွက်လာနိုင်မလဲဒါပေါ့အဲ့တော့ဒီယဟန်တော်၎င်းပုံနာတော်၎င်းရှိမယ်တဲ့သူကတရားအားထုတ်တရားအားထုတ်လို့သူကတခါတည်း ဇံအဘိညာဉ်ရမယ်ဆိုပါတော့တဲ့ဇံအဘိညာဉ်ရတဲ့ခါကျတော့ဒိဗ္ဗစက်ခုဆိုတဲ့အဘိညာဉ်ကိုရမယ်ဒိဗ္ဗစက်ခုဆိုတာနတ်မျက်စိဆိုတဲ့အဘိညာဉ်ပေါ့အဲ့ဒီဒိဗ္ဗစက်ခုရတဲ့ခါကျတော့ तू ကဘာလုပ်နိုင်လဲဆိုရင်တတ္တဝါတွေဒီဒီဒီဘဝတည်ပြီးဟိုဘဝဖြစ်တာတွေ तू ကမြင်နိုင်တယ်အဲ့ဒီလိုအဲ့ဒီလိုအမြင်မျိုးကိုရနိုင်တယ်ဒါဒိဗ္ဗစက်ခုဒိဗ္ဗစက်ခုဆိုတာနှမျိုးရှိတယ်ဟိုဟိုအဝေးကြီးမှရှိနေတဲ့ ယူပါယုံကိုဒီကနေလှမ်းမြင်နိုင်တာသေးသေးလေးရိုးရိုးပကတိမျက်စိနဲ့မမြင်နိုင်တဲ့ဟာလှမ်းမြင်နိုင်တဲ့ဒိဗ္ဗစက္ခုကတစ်မျိုးအဲ့ဒီဒိဗ္ဗစက္ခုရဲ့ variety တစ်ခုအနေနဲ့ကအခုဒီဟာဒီတတ္တဝါတွေဒီတဘွားကတည်ပြီးတော့ဟိုဘွားဖြစ်တာမြင်နိုင်တယ်မြတ်စွာဘုရားကိုရတိုင်းဒီညံကိုဘုရားဖြစ်မဲ့ညမှာရတော်မူတယ်ဒိဗ္ဗစက္ခုဆိုတဲ့ညဒါဟိုတိတိကျကျပြောမယ်ဆိုရင်သူ့ကိုစုတူပပါတညံလို့ဒီလိုလဲခေါ်တယ် နော်ဆိုပါတော့တဲ့ပုဂ္ဂိုလ်တယောက်ဟာနော်တရားအထုတ်ပြီးတော့ကမ္မထမ်းထိုင်မယ်ဇန်ကြီးရမယ်အခုလိုအဘိညာဉ်ကြီးရရမယ်ဆိုပါတော့တဲ့အဲ့ဒီရတဲ့ပုဂ္ဂိုလ်ကတဲ့ခုနပြောတဲ့ပထမပုဂ္ဂိုလ်ကိုမြင်မယ်ဟုတ်လားဒီလူဟာသူသူတဘွားလုံးကြည့်လိုက်တဲ့ခါမှာသူကဒီဒီဒုစရိုက်ကြီးပြုတ်လာတဲ့ပုဂ္ဂိုလ်ဒါပေမဲ့ဒီလူသေသွားတဲ့ခါကျတော့လည်းပဲအပေကျသွားတယ်လည်းပဲဒီပုဂ္ဂိုလ်သူကမြင်မယ် အဲ့ဒီလိုမြင်တဲ့ခါကျတော့ तू ကဘာပြောမလဲဆိုတော့ကိုတဲ့ तू အကုသိုလ်လုပ်တယ်ဒီကောင်အပေကျသွားပြီဆိုတော့အဲ့ဒီကနေကောက်ချက်ထုတ်လိုက်တဲ့ဘာထွက်လာလဲလောကမှာအကုသိုလ်ဆိုတာရှိတယ်အကုသိုလ်ရဲ့အကျိုးဆိုတာရှိတယ်ဒီကောက်ချက်တခုပထမထွက်မလာဘူးလားအဲ့မှတ်ထားနော်နံပါတ်1ကောက်ချက်အဲ့တော့ခုပထမပုဂ္ဂိုလ်ကို तू ကမြင်တယ်မြင်ပြီးတော့ तू ချလိုက်တာပါတော့လောကမှာအကုသိုလ်ကံတွေဆိုတာရှိတယ် နော်အဲ့ဒီအကုသိုလ်ကံဒုစရိုက်ရဲ့အကျိုးဆိုတာရှိတယ်ဒါနံပါတ်1မှတ်ချက်နံပါတ်2ကတော့မှတ်ချက်ရလို့မဟုတ်တော့ဘူးသို့တော့ဟိုတော်တော်ကြာကြာတော့မြတ်စွာဘုရားတစ်ခုစီစစ်မှန်မလို့ဒါကိုလည်းပဲထည့်ပြီးတော့မှတ်ရမယ်နံပါတ်2ကတော့ဗာလဲဆိုတော့အကြောင်းပြတာပါပဲငါသူ့မြင်တယ်ကွာဒါပဲဟုတ်လားငါဇံဝင်စားပြီးတော့ကြည့်လိုက်ခါကျတော့ဒီကောင်အကုအကုသိုလ်တွေလောက်တာလဲသိမြင်တယ်တည်တဲ့ခါအပေကြတော့တယ်လဲမြင်တယ်ငါမြင်တယ်လို့ဒီလိုပြောတယ်အဲ့ဒါက မှတ်ချက်ပဲထားပါတော့နံပါတ်2မှတ်ချက်နံပါတ်3မှတ်ချက် तू conclusion ကြတော့ तू က it's a little going too far ဖြစ်သွားတယ်နော် तू ကဘယ်လိုလုပ်လိုက်လဲဆိုတော့ဒီဒုစရိုက်လုတ်တဲ့လူမှန်ရင်အပေကြတယ်ဒုစရိုက်လုတ်တဲ့လူအလုံးအပေကြတယ်ဒီလိုမှတ်ချက်ကြတယ်နော်ဒါနံပါတ်3နံပါတ်4ကျတော့ဒီလိုသိတဲ့လူတွေဟာမှန်မှန်ကန်ကန်သိတာ ဒီလိုတခြားနည်းနဲ့ဒီလိုမဟုတ်ဘဲနဲ့တခြားနည်းနဲ့သိတဲ့လူတွေရဲ့အသိဉာဏ်ဟာအမှားပဲဟေ့ဒီလိုမှတ်ချက်ချရတယ်ဒါနံပါတ်၄နော်နံပါတ်5ကျတော့အဲ့ဒီ तू ကိုယ်တိုင်မြင်တာကိုပဲ तू ကခါရဲစောစောမြဲမြဲဆုပ်ခံပြီးတော့ဒါသာမှန်တယ်တခြားဟာမမှန်ဘူးတခြားဟာမှားတယ်လို့ဒီလိုယူဆိုင်လိုက်၄နဲ့၅လေးကခက်စင်စင်လေးနေတယ်ဟုတ်လား၄ကပါတော့ငါမြင်သလိုမြင်ရင်မှန်တယ်နော်ငါမြင်သလိုမှတပါးတခြားနည်းနဲ့မြင်ရင်မှားတယ်ဒါလိုပြောတယ် ငါမှချက်ကဒီကိုကိုယ်ကိုယ်တိုင်မြင်ထားတာကိုစောစောမြဲမြဲစုပ်ခံပြီးတော့ဒါသာမှန်တယ်တခြားဟာမှားတယ်လို့ယူဆတယ်ငါချက်ရှိသွားဟုတ်လားအေးအဲ့ဒါခုနပုဂ္ဂိုလ်၄မျိုးကိုအခုတစ်ခုစီတစ်ခုစီသွားလိုက်မယ်နော်ကံပြန်တော့တာကိုပထမပုဂ္ဂိုလ်ဒုစရပြုတဲ့ပုဂ္ဂိုလ်အပေကြတာကိုသူကမြင်ပြီးတော့မှတ်ချက်၅ခုထုတ်လိုက်တယ်ပထမမှတ်ချက်ကပါတော့အကုသူဆိုတာရှိတယ် အကုသိုလ်ဒုစရိုက်ရဲ့အကျိုးဆိုတာရှိတယ်ဒါနံပါတ်1နံပါတ်2ကငါသူ့ကို ကိုယ်တိုင်မြင်တယ်နော်နံပါတ်3ကလုတ်တဲ့ပုဂ္ဂိုလ်မှန်သမျှပုဂ္ဂိုလ်အားလုံးအပေကြတယ်ပယ်ကြဆိုသေရင်ပေါ့လေနော်သေပြီးတော့ဒုတိယဘဝမှာအပေကြတယ်ပြီးတော့နံပါတ်4ကငါမြင်လို့မြင်မှမှန်တယ်ငါမြင်သလိုမှတခြားနည်းနဲ့မြင်ရင်မှားတယ်နောက်ဆုံးတစ်ခုကြတော့ခုငါကိုယ်တိုင်မြင်ထားတာသာမှန်တယ်အဲတခြားဟာ မှားတယ်အဲ့လိုသူကယူဆတယ်အဲ့ဒါကိုတော်တော်ကြာကြာတော့မြတ်စွာဘုရားစစ်ဆေးလိုက်မယ်အဘေဟာကတော့လက်ခံနိုင်တယ်ဘေဟာကတော့လက်မခံနိုင်ဘူးဘေဟာကတော့မှန်တယ်ဘေဟာကတော့မှားတယ်ပေါ့ကောင်းပြီတဲ့ဒုတိယပုဂ္ဂိုလ်ဒုတိယပုဂ္ဂိုလ်ကပါတော့အကုသိုလ်ဒုစရိုက်ပြုပြီးတော့ဒုတိယဘဝမှာနတ်ပြည်ရောက်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုခုနလိုပဲအခုဟိုတရားအထုတ်ပြီးလို့ဒီဒီ ဟိုဒိဗ္ဗဆက်ကိုအပင်ရှင်ရတဲ့ပုဂ္ဂိုလ်ကမြင်တယ်နော်မြင်တဲ့အခါကျတော့ဒီကောင်လှုပ်တော့ကအကုသိုလ်တွေလှုပ်တယ်ပြီးတော့သူကအပင်မချဘူးနတ်ပြည်ရောက်သွားတယ်ဆိုတော့အကုသိုလ်ကလကားပဲပေါ့အကုသိုလ်ဆိုတာမရှိဘူးလို့ဆိုရမှာဒါကြောင့်ပထမမှတ်ချက်ကပါလေလောကမှာအကုသိုလ်ဆိုတာမရှိဘူးဟဲ့ဒုစရိုက်ရဲ့အကျိုးဆိုတာမရှိဘူးဟောဒီလိုယူလိုက်ပြီဒုစရိုက်ရဲ့အကျိုးရှိရင်သူအပေကြမှာဘူးသူအပေမကြဘူးနတ်ပြည်ရောက်နေတာထောက်တော့ဒါအကုသိုလ်ဆိုတာတကယ်ရှိလို့မဟုတ်ဘူးပေါ့ အကုသိုလ်အကျိုးဆိုတာလည်းပဲဒုစရိုက်ရဲ့အကျိုးဆိုတာလည်းမရှိဘူးပေါ့နော်အမှတ်ချက်ပထမမှတ်ချက်อืมဒုတိယမှတ်ချက်ကတော့ခုနလိုပဲဒါကတော့ဒီတိုင်းရင်သွားမယ်ငါသူမြင်တာကိုကိုယ်တိုင်မြင်ထားတာနော်သူများလူသူများတစင်တစင်ချမ်းနဲ့ငါပြောတာမဟုတ်ကိုယ်တိုင်မြင်ထားတာကောင်းပြီနံပါတ်3အောင်ဒုစရိုက်ပြုတဲ့ပုံကိုယ်တိုင်းနတ်ပြေရောက်တယ် ဟုတ်တယ်မလားသူသူအမြင်လေအခုအဟွာကိုကြည့်ပြီးတော့သူကပြောတာဒီကောင်ဒူးဆက်လွတ်တာလည်းမြင်တယ်နတ်ပြည်ရောက်သွားတာလည်းမြင်တော့အေးဒူးဆက်လွတ်တဲ့ပုဂ္ဂိုလ်ကနတ်ပြည်ရောက်တယ်ဒါဒါလောက်ချိန်မှာဘာခေါ်လဲခေါ်တာရှိတယ်ပါတီကလာနေပြီးတော့ general ကိုယူတာ general ကနေ particular ပြန်ယူတာရှိတယ် deduction နဲ့ induction တို့နှမျိုးရှိတယ်မိတ်ကုန်ပြီအရင်တော့စာအုပ်တော်ကရေးလာတာအခုတော့မိတ်နေအဲ့တော့ ဟို particular ကိုကင်ပြီးတော့ तू က general generalize လုပ်လိုက်တယ်ဟုတ်လားဒီကောင်တယောက်နတ်ပြည်ရောက်တာကိုကြည့်ပြီးတော့လူတိုင်းနတ်ပြည်ရောက်အောင်မယ်လို့ तू လုပ်လိုက်တယ်ဒါ logic မှာမမှန်ဘူးနော်ကဲနောက်တစ်ခုကပါတယ်တော့အဲနံပါတ်3ကဒုစရလုတ်တဲ့လူနတ်ပြည်ဒုတိယဒုစရလုတ်တဲ့လူတိုင်း तू ကအာလုံသောသူတွေလို့ဆိုတာပေါ့နော်နတ်ပြည်ရောက်တယ် ညမလေးရတော့ခုနတည်းသွားလိုက်မယ်အဲငါသိတယ်လို့သိရင်မှန်တယ်တခြားတစ်ပါးနည်းနဲ့သိရင်မှားတယ်အခုငါကိုယ်တိုင်မြင်ထားတာကိုနော်ဒီငါကိုယ်တိုင်မြင်ထားတဲ့ဟာဒါလျှင်မှန်တယ်တခြားဟာမှားဒီတိုင်းပဲဒီတိုင်းပဲဒီ3 4နဲ့9တော့မထိုးပါဘူးဒီလိုသွားလိုက်ကဲနောက်နောက်တစ်ယောက်နောက်တစ်ယောက်ကပါတော့ဒုစရိုက်မှာရှောင်းတဲ့နတ်ပြည်ရောက်တယ်ကဲကြည့်လိုက်စမ်းခုနလိုပဲဒုဗ္ဗစိတ်ခုနဲ့မြင်းမြင်းဒီလိုကမြင်းဘယ်လိုမှချက်ချမလဲ ကောင်းတာလည်းကောင်းတာအဲ့တော့ဟိုလောကမှာကောင်းမှုဆိုတာရှိတယ်ဆိုတဲ့အဓိပ္ပာယ်မရှိဘူးလားနော်မကောင်းမှုကရှောင်ကျင်တယ်ဆိုသူကောင်းမှုတွေပြုတယ်ပေါ့ဒါဖြင့်လောကမှာကောင်းမှုဆိုတာရှိတယ်အဲ့ဒီသူစရိုက်နော်ကောင်းကောင်းကောင်းမွန်ကျင့်ချင်းရဲ့အကျိုးဆိုတာရှိတယ်ဒါနံပါတ်1မှတ်ချက်နော်နံပါတ်1ငါဒီကောင်းပေးချင်ကိုယ်တိုင်မြင်ထားတာပေါ့နော်နံပါတ်3 ဒုစရိုက်မှရှောင်ကျင်တဲ့လူတိုင်းနော်နတ်ပြည်ရောက်တယ်နာဂိုရန်တို့နဲ့ဆိုင်ပါမှာဟမ်နံပါတ်2ကတော့ဒူရီပဲဒုစရိုက်မှရှောင်တဲ့လူတိုင်းနတ်ပြည်ရောက်တယ်နံပါတ်4ငါမြင်သလိုမြင်ရင်မှန်တယ်တခြားနည်းနဲ့မြင်ရင်မှားတယ်နံပါတ်5ငါကိုယ်တိုင်မြင်ထားတာဒါသာလင်းမှန်တယ်နော်တခြားဟာမှားတယ်ကဲနောက်နောက် နောက်တစ်ယောက်ကပါတော့ဒုတိယရှောင်းလဲငရဲအပေကြနော်ခိုက်တာဒုတိယရှောင်းလဲဆိုတော့ तू ကကောင်းကောင်းတဲ့ကောင်းတာလုပ်ပါရဲ့နဲ့ငရဲကြနေပဲဆိုရင်လောကမှာကုသိုလ်ဆိုတာမရှိဘူးစက်တိပဲဖြစ်မလာဘူးနော်ဒါကြောင့်မို့နံပါတ်1မှတ်ချက်ကပါတော့လောကမှာကုသိုလ်ဆိုတာမရှိဘူးကုသိုလ်ရဲ့အကျိုးဆိုတာသူစရရဲ့အကျိုးဆိုတာမရှိဘူးအဲလိုယူလိုက်နံပါတ်2ငါကိုယ်တိုင်မြင်တယ်ပေါ့ နံပါတ်3မှတ်ချက်ချရစမ်းဟမ်ဒုစရိုက်မှာရှောင်တဲ့လူတိုင်းဒုက္ခပါဟမ်ဒုစရိုက်မှာရှောင်တဲ့လူတိုင်းအဲအားလုံးအပယ်ကြတယ်နံပါတ်4ငါမြင်တယ်လို့မြင်ရင်ငါသိတယ်လို့သိရင်မှန်တယ်တခြားနည်းနဲ့သိရင်မှားတယ်နော်ပြီးတော့အခုငါမြင်ထားတဲ့ကိုယ်ရမြင်ထားတဲ့ဟာသာမှန်တယ်တခြားဟာမှားတယ် gain အဲ့ဒါက ဒါလည်းပဲမာတိခါပဲရှိအခြေခံပဲရှိသေးတယ်မြတ်စွာဘုရားဝိပန္နမရောက်သေးဘူးနော်ပထမပုဂ္ဂိုလ်၄မျိုးအဲ့ဒီပုဂ္ဂိုလ်၄မျိုးနဲ့ပတ်သက်ပြီးတော့မှတ်ချက်တစ်ခုတစ်ခုတယောက်တယောက်ကိုမှတ်ချက်၅ခု၅ခုရတယ်အဲ့လိုမှတ်ချက်ရတာလည်းတာမန်လူရတာမဟုတ်ဘူးနော်တကယ်ကိုမြင်ထားတဲ့ဒိဗ္ဗစကုဉာဏ်ရပြီးတော့အပိညာဉ်ကြောင့်ရတဲ့ပုဂ္ဂိုလ်တို့မှအယူလွဲနိုင်တယ်နော်အဲ့ဒါအဲ့ဒါသတိထားဖို့ဟုတ်လားဇန်ရတယ်အပိညာဉ်ရတယ်ဆိုရင် तू သူ့အမြင်အကုန်မှန်နေလိမ့်မယ်လို့ထင်မှာမဟုတ်ဘူး အခုဒီမှာ तू तू မှားတာတွေလာလိုက်မယ်ဟုတ်လားအဲ့ဟိုမြတ်စွာဘုရားလိုအပြည့်အစုံမသိသေးရင်နော်လောကီဉာဏ်နဲ့ဒါဆိုရင်